စာတက္ကရီ1385ခုနှစ်ဝါကံလပြည်ကျော်6ရက်နေ့ခရစ်နှစ်2023စက်တင်ဘာလ6ရက်နေ့ညနေ6နာရီချိန်တွင်ကုသလကာယီတရားရိပ်သာတွင်တရားအားထုတ်နေကြသောယောဂီများအားလုံးအတွက်ယောဂီများကိုလုံးနေတဲ့လုပ်ငန်းကိုသဘောပေါက်ရည်သည် နံပါတ်1အရေးကြီးတာပေါ့နော်။ဘုန်းကြီးတို့ဒီမှာတရားပြပြီးတဲ့ရည်ရွယ်ချက်ကတော့နံပါတ်1ကကိုလုံနေတဲ့အလုပ်ရဲ့သဘောတဘာဝတွေကိုနားလည်မှုကိုဦးစားပေးတယ်။နားလည်အောင်အရင်သင်ပေးလိုက်တာပေါ့နော်။လေ့ကျင့်တဲ့အပိုင်းကတော့တဘဝလုံးလေ့ကျင့်ရမှာဒီမှာကြတော့သိတဲ့သိထိုက်တာလေးတွေနားလည်တဲ့ နားလေထိုက်တာလေးတွေကိုအချိန်တိုတိုတွင်းမှ ပြောရမှာဖြစ်တော့ပြည့်စုံနိုင်များပြည့်စုံအောင် point လေးတွေကိုအဓိကထားပြောရတာပေါ့လေအမှန်ကတော့တရားဆိုတာဓမ္မယုံလေးရှာရတာမဟုတ်ဘဝလေးရှာရတာဘဝတစ်ခုလုံးမှာတဘဝလုံးအားထုတ်ရမှာတရားလေဘုခဏလေးအားထုတ်ရမှာမဟုတ်ဘူးเนาะအဲ့ဒါသဘောပေါက်ဖို့လို အဲ့တော့တဘဝလုံးသုံးဖို့အတွက်ကျွမ်းကျင်ပိုင်နိုင်ပြီးတော့ကိုလုံးမဲ့အလုပ်ကိုသဘောပေါက်နားလည်ဖို့လိုလားမလိုဘူးလားဆိုရဲဒီမှာတရားဖွင့်ပေးတယ်ဆိုတာပဲအမှန်ကတော့နားလည်တဲ့အပိုင်းကိုဦးစားပေးတာပေါ့အမှန်ကျောင်းမှာသင်္ချာတွက်တယ်သင်္ချာတွက်တယ်ဆိုတဲ့အခါမှာဆရာဆရာမတွေကဒီသင်္ချာတွက်တာ ပတ်သက်တဲ့တွေ့ပုံတွေ့နည်းတွေအများကြီးတခါတည်းသင်ပေးလိုက်တယ်စဉ်းစားပုံတွေးခေါ်ပုံအကုန်လုံးသင်ပေးလိုက်တယ်ဒါပေမဲ့လေ့ကျင့်တဲ့အခါကျတော့တပုံးတစ်ပုတ်လောက်ပဲလေ့ကျင့်ပေးပြီးတော့အိမ်စာဖြစ်ပေးလိုက်တယ်လေနော်ကျောင်းမှာအချိန်ရလောက်ကလေးကိုဒီတွေ့ပုံတွေ့နည်းမှန်ကန်စွာတွေ့တတ်အောင်တွေးတတ်ခေါ်တတ်အောင်စဉ်းစားဆုံးဖြတ်တတ်အောင်အကုန်လုံးရတဲ့အချိန်လေးမှာအားလုံးသင်ပေး တပုတ်လောက်တွေ့ကြည့်အဲတပုတ်လောက်တွေ့ကြည့်ပြီးတဲ့အခါကျတော့အေးအဲ့ဒီတပုတ်လေးတွေ့တတ်သွားရင်နောက်ဟိုနောက်ပုတ်ပုတ်ပြီးကြတော့အဲ့ဒီအတိုင်းပဲအဲ့ဒီလိုပဲလုပ်တော့အင်ဂျင်တွေ့ခဲ့တာအင်စာပြီးလိုက်တာပေါ့နော်ဒီမှာအပီးတိုင်လေ့ကျင့်ဖို့ဆိုတာကတော့လွယ်မှာမဟုတ်ဘူးလေဒါအလုံးနားလဲနေနော်အဲ့တော့ဟိုတရားဖွင့်ပြတယ်ဆို အဲ့ဒီဒိဗေပါပဲဟိုတေချာလေးဟောတဲ့အချိန်ကလည်းတနေ့မှနှစ်နာရီဆိုတော့ကျန်တဲ့အချိန်လေးတွေဖွင့်ပြလိုက်ရင်ပါပဲဖြစ်ဖြစ်အဲ့ဒီတွေကတချို့ဟာလေးတွေကိုကိုရသွားမယ်သဘောပေါက်သွားမယ်နားလည်သွားမယ်ဆိုရင်တော့ယောဂီတွေအတွက်အကျိုးရှိတယ်လို့ဒီလိုယူဆပါတယ်ဒါကလည်းပါလေဆိုတော့ နားလေကျွမ်းကျင်ပြီးမှလုံးမှကောင်းတာဘယ်လုံးမဆိုလေသဘောပေါက်ပြီးမှလုံးမှကောင်းတယ်သဘောမပေါက်ဘဲနဲ့လုံးနေရှေ့ရောက်ဖို့လွယ်ပါမလားမလွယ်ဘူးရှေ့သွားပြီမယ်နောက်ရောက်နေတဲ့ဟာတွေကအများကြီးရှိပါတယ်ဘလောက်ပဲအာထုအာထုကိလေသာတရားသားမှမလျှော့သွားဘူးဆိုတာသိချာလဲသဘောမပေါက်ဘူးနားလဲမလဲပဲနဲ့ရမ်းလုံးနေရင်နားလေတော့လည်းပဲတိတိကျကျမ သိဘူးဆိုရင်အများကြီးခက်ခဲနိုင်တယ်ဟုတ်တယ်မဟုတ်လားဒါကြောင့်ရိတ်တာဆို training ပေးတဲ့နေရာပဲတကယ်လေ့ကျင့်ရမှာတကယ်ဘဝတည်းကတော့တဘဝလုံးကိုယ်ကလောက်ရမှာယဟန္တာမဖြစ်မချင်းလောက်ရမှာမဟုတ်လားဒီရိတ်တာမှလည်းလုံးလို့ပြီးမလားမပြီးဘူးเนาะဒါကြောင့်မလို့ဟိုတရားလေးတွေဖွင့်ပြပါလိမ့် သို့တော်လည်းပဲတချို့ကြတော့အဲ့လိုဖွင့်လို့နောက်ရှက်ဖြစ်တယ်ဆိုရင်တော့ဟိုပါပေါ့ဘုန်းကြီးတို့အနေနဲ့မဖွင့်ပေးထားလိုက်ဘူးတချို့လည်းနောက်ရှက်ဖြစ်တတ်တာပေါ့နော်တရားထိုင်ရတာသိပြီးတော့ဟိုမဖြစ်ဘူးဆိုတော့ကုသိုလ်လုပ်ရင်းနဲ့အကုသိုလ်ဖြစ်နေလို့ကြိုက်ပါမကြိုက်ဘူးအနောက်ရှက်ဖြစ်တယ်ဆိုအကုသိုလ်ဖြစ်တာပဲစိတ်အနောက်ရှက်ဖြစ်နေတယ်ဆိုရင် အကုသိုလ်ဖြစ်တာနဲ့တူလားမတူလားဒီတရားကြီးနာပြီးတော့အကုသိုလ်ကြီးဖြစ်နေကောင်းမှာမလားမကောင်းဒီလိုလည်းရှိတာเนาะအဲတော့ဦးစားပေးတဲ့အပိုင်းကဟိုဘာဦးစားပေးတာလဲကိုယ်လုပ်ပုံမှာနားလေကျွမ်းကျင်မှုရှိအောင်အရင်ဆုံးဆောင်ရွက်ပေးခြင်းဖြစ်ပါတယ်အဲတော့အခုလည်းပဲအာဘုန်းကြီးတို့က ဒီနေ့ယောဂီတွေရဲ့အာယုံမှာတင်းခြင်းနဲ့ပန္နမှာတင်းခြင်းဆိုတဲ့ခေါင်းစဉ်လေးနဲ့တရားပြောပြဟောပြတာမဟုတ်ဘူးရှင်းပြနော်ဘာဘာမှတင်းမလဲအာယုံမှာတင်းခြင်းနဲ့ပန္နမှာတင်းခြင်းဘုန်းကြီးတို့ကအာယုံနဲ့ပန္နမှာအာယုံ အာယုအာရမဏိကလို့ဆိုရလေတရားအထုတ်တယ်ဆိုတာအာယုအာရမဏိကအာယုရဲ့ပန္နဒီမိမိကိလေသာတွေဘယ်မှာကိန်းတယ်လို့ဒါလည်းသိဖို့မလိုဘူးလားလိုတယ်နော်ဟုတ်တယ်မဟုတ်လားဘုန်းကြီးတို့ကကိလေသာပါလောက်တာလေကိုအာနေအောင်လုပ်ကြတယ်ပြီးတော့ ပယ်ရှားဖို့အဆင့်ဒီလုပ်မယ်ဟုတ်လားမဟုတ်လားကိလေသာကိုအားနေအောင်လုပ်မယ်တနည်းအားဖြင့်ပယ်ရှားတဲ့အလုပ်ကိုတိုးပြီးတော့လုပ်မှာပေါ့နော်ကိုယ့်ရဲ့အင်အားပြည့်လာရင်မလုပ်နိုင်ပယ်ရှားတဲ့အဆင့်ရောက်ကောင်းလားမကောင်းဘူးလားဒေါသကိုဖယ်နိုင်တယ်ဆိုပဲလေသိကောင်းတာပေါ့ဘာကိလေသာကအဆင့်လိုက်ဖယ်ရတယ်သူကလေတခါတည်းဖယ်လို့ အဲ့တော့တရားမဟောသေးမီတရားမနာသေးမီတရားပိုင်ရှင်ဖြစ်တော်မူသောသုံးလောကတောတာရှင်တော်မြတ်ပြာကိုလက်ဥချင်းဘောကရှင်ကိုရအောင်နမော ကိလေသာဖြစ်ပုံလေးတွေကိုလည်းပြောပြတယ်ကိလေသာကလေမိမိတဏ္ဍာမှာဒေါသဆိုအမြဲတမ်းဖြစ်နေတာပေါ့ဘာကြောင့်ဖြစ်တော့ဒေါသဖြစ်เสียအာယုံရှိလို့ဒေါသဖြစ်တယ်ဟုတ်တယ်မလားဒါဆိုရင်ဒေါသကအာယုံကြောင့်ဖြစ်တာကိုမကြိုက်တဲ့ကိုယ်ကိုဆဲတယ်ဆိုတော့ ဆဲတယ်ဆိုရင်အဲ့ဒီအတန်အာယုံကြောင့်ကိုယ်မှာပါဖြစ်သွားတယ်ဒေါသဖြစ်တယ်အမြဲတမ်းဖြစ်နေတာမဟုတ်ဘူးအာယုံကြောင့်ဖြစ်တယ်ဘာကြောင့်ဖြစ်လဲအာယုံကြောင့်ဖြစ်တယ်နောက်တစ်ခုကအဲ့ဒီဒေါသကဘာဖြစ်လို့ဖြစ်နေတာလဲစိတ်ကလေနော်အာယုံကြောင့်ဖြစ်တယ်ဆိုတာတချို့ကြတော့မှာ ဆဲတယ်သူတို့ကောင်းနေကြတော့လေဆဲပေမဲ့သူစိတ်ထဲမှာဒေါသမဖြစ်ဘူးအဲ့လိုလည်းရှိလားမရှိဘူးလားနော်ဒါကိလေသာတို့သည်အာယုန်၌ကိင်ခြင်းပန္နံ၌ကိင်ခြင်းမိမိပန္နံမှာဒေါသတကိန်းနေလို့ဒေါသဖြစ်เสียရှိဖြစ်တာနော်ဟုတ်တယ်မလား မိမိတန်တန်မှာအဲ့ဒီဒေါသကိုနည်းနည်းလေးမှတမာတိပညာနဲ့မဖေရှားထားဘူးအားနည်းအောင်မလုပ်ထားဘူးဆိုရင်ကိန်းနေတဲ့တန်တန်ကနေပြီးတော့တခါလဲပွင့်ထွက်လာတာပဲလေအဲ့တော့အာယုန်၌ကိန်းခြင်းတန်တန်၌ကိန်းခြင်းဒီဆက်ဆက်မှုရှိလားမရှိဘူးလားအာယုန်အာရမဏိကပါတယ်တော့အာယုန် အာနာမနိကမိမိတဏ္ဍာမှာကိန်းနာကိုတဏ္ဍာနာနုတ္တယလို့ခေါ်တယ်။နော်အာယုံမှာကိန်းနာကိုအာရမဏနုတ္တယလို့ခေါ်တယ်။အာယုံ၌ကိန်းခြင်းနဲ့တဏ္ဍာ၌ကိန်းခြင်းသဘောပေါက်လား။သဘောပေါက်တယ်နော်။အာယုံမှာလည်းကိန်းနေတဏ္ဍာမှာလည်းကိန်းနေတနည်းအားဖြင့် အာယုံမှာလည်းကိန်းနေအာယုံကိုသိတဲ့စိတ်မှာလည်းကိန်းနေဘာကိန်းနေလို့ပြောနေတာလဲကိလေသာကိန်းခြင်းသဘောရှိပါတယ်အဲ့တော့အယတုံမောဟာရအနေနဲ့ဘာလို့ကိန်းတယ်လဲလို့ဘုန်းကြီးတို့စဉ်းစားဖို့လိုတာပေါ့သူကလေအာယုံမှာကိန်းတာရှိတယ် ပန္နံမှာကိန်းတာရှိတယ်။အဲဒီအာယုံမှာကိန်းခြင်းပန္နံမှာကိန်းခြင်းတစ်ခုကိုဘုန်းကြီးတို့ကနားလည်အောင်ကြိုးစားဖို့လိုလားမလိုလား။အတိခံအာယုံမှာကိန်းခြင်းသိစိတ်ပန္နံမှာကိန်းခြင်းနော်အတိခံအာယုံမှာကိန်းခြင်းသိစိတ်ပန္နံမှာ ကိန်းကြီးမဖြစ်မပေရသေးတော့တတ္တဝါအားလုံးရဲ့တဏ္ဍာမှာကိန်းတယ်ဘယ်လိုဘယ်ပုဂ္ဂိုလ်မှာကိန်းလဲမဖြစ်မပေရသေးတော့ပုဂ္ဂိုလ်အားလုံးဤတဏ္ဍာမှာကိန်းတယ်ဒါဆိုရင်ဘုန်းကြီးတို့ကမညံဘုံညံမရကြသေးဘူးဆိုလို့ရှိရင်ဒီကိလေသာတွေက မဖြစ်မပယ်ရသေးတဲ့ပုဂ္ဂိုလ်အားလုံးမှာကိန်းနေဆိုတော့အားလုံးရဲ့တဏ္ဍာမှာကိလေသာအပြည့်ရှိလားမရှိဘူးလားရှိတယ်။ဒါသဘောပေါက်ဖို့လိုတယ်နော်။အာယုံမှာကိန်းခြင်းဘာလို့တဏ္ဍာမှာကိန်းခြင်းအတိခံအာယုံမှာကိန်းခြင်းသိစိတ်တဏ္ဍာမှာကိန်းခြင်း အာယုံမှာဂိဏထင်ရှားတယ်တန်တန်မှာအမြင့်ဆွဲနေတာဘဝတန်တရာတစ်ခုလုံးမိမိတန်တန်မှာအမြင့်ဆွဲနေတာကိန်းလာအနုတ္တယကိလေသာအနေနဲ့ကိန်းလာတာမိမိတန်တန်မှာလေအနုတ္တယကိလေသာကိန်းနေတယ်အဲ့ဒီအနုတ္တယကိလေသာကဒီတမန်အနေထားမှာကြတော့ကိမ္မန်ကိုကမသိဘူး ကိုယ့်အကိုလောဘဒေါသမောဟမရှိဘူးလို့ဒီလိုထင်နေတာပေါ့သို့တော့အကြောင်းတရားညီညွတ်လာရင်သူကပေါ်လာတာပေါ့နော်ဒေါသဖြစ်เสียအကြောင်းဖြစ်လာရင်ဒေါသဖြစ်လာတယ်တဏ္ဍာကကိန်းနေတာကိုကိန်းနေတဲ့ခါကျတော့ဒေါသဖြစ်เสียအကြောင်းပေါ်လာရင်ဒေါသဖြစ်တယ်မောဟဖြစ်เสียအကြောင်းပေါ်လာရင်လည်းမဖြစ်သွားတာမောဟဖြစ်သွားတယ် ဘာဖြစ်လို့လဲတန်တန်မှာဂိမ်းတယ်မဖြစ်မပေရသေးသော ပုဂ္ဂိုလ်တိုင်းဤတန်တန်မှာကိလေသာဂိမ်းလာမဂိမ်းဘူးလားလောကအမြင်အားဖြင့်ချမ်းသာကိုရှာဖွေတဲ့အခါမှာပုဂ္ဂိုလ်အနေအားဖြင့်ရှာတယ်ဝိပဿနာအနေအားဖြင့်ချမ်းသာကိုရှာတဲ့အခါကျ ယုံနံပေါ်မှာအခြေခံပြီးတော့ချမ်းသာကိုရှာရတယ်။လောကကပုဂ္ဂိုလ်အနေအားဖြင့်ဥဆောင်ပြီးတော့ချမ်းသာကိုရှာတယ်။ပုဂ္ဂိုလ်အနေအားဖြင့်ချမ်းသာကိုရှာတာနဲ့တပြိုင်နက်တည်းသူကခုနကအာယုံမှာလဲပုဂ္ဂိုလ်ရဲ့တတ္တဝါရဲ့လို့ကဏအဆိုင်ခဲအနေနဲ့ဖြစ်ပေါ်လာတယ်။တဏ္ဍာမှာလဲပဲပုဂ္ဂိုလ်ရဲ့တတ္တဝါရဲ့လို့ ခဏဆိုင်ခဲနေနေဖြစ်လာတယ်။သဘောပေါက်လား။နော်ပုထုဇဉ်တည်တဲ့အတိမှန်သမျှဟာဘုန်းကြီးတို့ကအတုအယံပညာတိအတိလို့ခေါ်တယ်။ပုထုဇဉ်တွေတည်တဲ့ဟာဒီအတုအယံတည်လို့သုံးတယ်။ဆရာတော်ကြီးများလေဝိပဿနာနယ်ပယ်မှာပုထုဇဉ်တွေတည်ထားတဲ့အတိဆိုရင်ပါလေ အတုအယောင်အတိများလာပေါ့နော်။ဒါကြောင့်မလို့တကယ်သိတဲ့အခါကျတော့ငါသိတယ်ငါတတ်တယ်ငါနားလေတယ်ငါမှန်တယ်ဆိုတာမှန်တော့မမှန်ဘူးမမှန်ဘူးလေဘယ်ဘက်ကကြည့်ရင်မမှန်ဘူးလေအရိယာမျက်လုံးနဲ့ကြည့်ရင်ဘုန်းကြီးတို့စဉ်းစားတွေးခေါ်တာတွေကမမှန်ဘူးပေါ့ ပုထုဇဉ်အနေနဲ့မှလောင်းမှနိုင်ပေမဲ့ပရိယာမျက်လုံးနဲ့ကြည့်ရင်ချမ်းသာဆိုတာတွေအားလုံးကဘာဖြစ်လဲတော့ဒုက္ခတွေကြီးတဲ့အရိယာပုဂ္ဂိုလ်တွေကမြင်တာလေဟုတ်တယ်မလားမြင်ပုံကွာလားမကွာဘူးလားကွာတယ်နော်အတုအယောင်သိပြီပဲလောကမှာရှိတဲ့သိစရာသက်ရှိသက်မဲ့အာလုံးပေါ့အာလုံးကိုအတုအယောင်နေနဲ့ကဘယ်လိုလှုပ်ထားလုံးဆိုတော့ အာယုံကလည်းကဏပဲတဏ္ဏကလည်းကဏပဲအာယုံကလည်းကဏဆိုတာအဆိုင်အခဲတူတူဆိုလိုတာပုံသဏ္ဍာန်ဝိထုအာယုံမှာလည်းပဲကဏပဲဒါပါဠိလိုပြောတာနော်ကဏကြည်အောင်အားထုတ်လို့ကြားမှုတယ်မဟုတ်လားကြားမှုလားကဏကြည်မနော်ကဏကြည်မဆိုတာလေကဏဆိုတာအဆိုင်အခဲကိုပြော ဘာလို့အဆိုင်ခဲကိုဖြိုခိုင်းတာတော့လို့ဆိုတဲ့အခါအဲ့ဒီအဆိုင်ခဲရှိနေရင်ခုနကအာယုံကလည်းကိလေသာဖြစ်တယ်ပဏ္ဏမှာလည်းကိလေသာဖြစ်တယ်နှစ်ခုလုံးကိုဘုန်းကြီးတို့ကကဏကြည်အောင်ခြေဖို့လိုလားမလိုဘူးလားနှစ်ခုလုံးရဲ့ပဏ္ဏမှာဖြစ်နေတော့ကိလေသာအဆိုင်ခဲကိုဖြုတ်ခွဲရမှာ အာယုံမှာဖြစ်တဲ့ကိလေသာကိုလည်းကိန်းနေတဲ့ကိလေသာကိုလည်းဖြုတ်ခွဲရမှာပြီးတော့တဏ္ဍာမှာဖြစ်နေတဲ့ကိလေသာကိုလည်းဖြုတ်ခွဲရမှာဟုတ်တယ်မလားဒါကြောင့်ဟိုတနည်းအားဆိုခိုင်းနေလေဟိုရှုရှုွက်ထဲမှာငါမပါရှုရှုတာငါမဟုတ် ရှုစိတ်ထဲမှာငါမပါရှုစိတ်စီငါမဟုတ်ဆိုတာကအမှန်ကတော့ကနာကိုဖြူတာပဲအဲ့ဒါနော်ငါကိုဖြူတယ်ငါကဘယ်ပုံမှမူတည်ပြီးဖြစ်လာတယ်ကနာကိုမူတည်ပြီးတော့ဖြစ်လာတယ်ကနာကလည်း၄မျိုးရှိတယ်နောက်တော့အကျေပြောမှာပေါ့နော်သူကလည်းဖြစ်စဉ်ကြီးတစ်ခုလုံးကိုဥမာအဲ့ဒါကြီးကိုစိုင်ခဲလို့တတ်မှတ်နေရင်လည်း ကနာပဲဖြစ်စဉ်ကြီးတစ်ခုဆိုပူတယ်ဆိုပါတော့ပူနေတာအဆက်မပြတ်တစ်နိုင်လုံးပူနေတယ်ကြောမှဆိုကြောယူကွာအဲ့ဒီဖြစ်စဉ်ကြီးကိုပြတ်တောင်းပြတ်တောင်းမမြင်ပဲနဲ့အဆိုင်ခဲကြီးတစ်ခုလိုထင်သွားပြီးတော့ပုဂ္ဂိုလ်တ attva အဆင့်ရောက်အောင်ယူလိုက်တဲ့အခါကျတော့မိမိအသိရအတုအယောင်သိပေါ်မှာပဲလမ်းဆုံးသွားတယ်တရားရှိမှတ်တဲ့အခါမှာအတုအယောင်သိပေါ်မှာပဲလမ်းဆုံးတာများလားမများဘူးလား နော်ကဏ္ဍပေါ်မှာပဲလမ်းဆုံးတာတွေများလားမများဘူးလားများတယ်အများကြီးပဲတန်တန်တိတန်တတိကဏ္ဍဆိုတာအဲ့ဖြစ်စဉ်ပေါ်မှာအဆိုင်ခဲအဖြစ်မှတ်ယူတာတမူဟကဏ္ဍဆိုတာအပေါင်းအစုပေါ်မှာအဆိုင်ခဲအဖြစ်မှတ်ယူတာကားရဲ့လို့ခေါ်စရာတကယ်ကြတော့မရှိဘူးလေဟုတ်တယ်မလားကားရဲ့လို့ခေါ်စရာရှိရလား ဘာတွေပေါင်းစပ်လိုက်မှကားဖြစ်လာတယ်။နော်အများကြီးပေါင်းစပ်ပြီးတော့မှကားတစ်စီးဖြစ်လာတယ်။ကားရည်လိုတိကျရပ်တည်နိုင်စွာမရှိဘူး။ပေါင်းပေးလိုက်တဲ့ဟာကြတော့ကဏဖြစ်လာတယ်။တမှုဟကဏဘောပေါက်တယ်နော်။ကိစ္စကဏဒါလည်းပဲအကျေရှင်းပြပါမယ်နောက်မှအာရမဏကဏသိတဲ့အတိကလည်း အဆိုင်ကဲကြီးဖြစ်နေတယ်ကိစ္စကဏဆိုတာလေကိုယ့်ရဲ့ဒီဟိုပထဝီဓာတ်ရဲ့ကိစ္စသည်မှာခြင်းပြော့ခြင်းရှိတယ်ဆိုရင်တော့အဲ့ဒါကြီးကိုအဆိုင်ခဲဖြစ်ယူလိုက်တယ်အဆိုင်ခဲဖြစ်ယူလိုက်တယ်အဆိုင်ခဲဖြစ်ယူလိုက်လို့ရှိရင်အားလုံးကဒီ ကဏကြည်အောင်ဆိုရင်ဒီကိစ္စကဏခုနကအရမဏကဏဒီအဆိုင်ခဲဖြစ်ယူလိုက်တာနဲ့ပါပေါ်လာတော့ပုဂ္ဂိုလ်တ attva မပေါ်ဘူးလားအထေအတွက်သက်မဲ့ဆိုရင်လည်းပုံသဏ္ဍာန်တွေအတွက်ဒီပေါ်လာမယ်သက်ရှိဆိုရင်လည်းပုဂ္ဂိုလ်တ attva ပေါ်လာမယ်အရမဏအာယုံကလည်းဒီတိုင်းပဲအာယုံကိုရူပါယုံလို့မမြင်ပဲ နော်ယောက်ျားလို့မြင်လိုက်တယ်ကြည့်တာကရူပါယုံမြင်တာကယောက်ျားမိန်းမပုဂ္ဂိုလ်ရဲ့တ attva ရဲ့လို့ဒီလိုမြင်တာအဲ့တော့မြင်တဲ့အတိကနေပြီးတော့ပုဂ္ဂိုလ်လို့သိမြင်တာကအစဉ်သိတာကလူကြားတာကတတ္တယုံသိတာကြားတာကအတန်သိတာကလူဟုတ်တယ်မဟုတ်လား ဘာဖြစ်ပဲရောက်ရောက်သွားတာကြားတဲ့အတန်ကဘာလဲအတန်ကိုအတန်လို့မကြားဘဲနဲ့ဘယ်အဆင့်ရောက်သွားလဲလူအဆင့်ကိုရောက်သွားတယ်ဆိုတော့အာယုံမှလည်းပဲကိန်းနေတဏ္ဍာမှလည်းကိန်းနေဆိုတော့ဘုန်းကြီးတို့ကမြင်သမျှတွေ့သမျှအကုန်လုံးမှလည်းပဲဘာဖြစ်လဲကိလေသာဖြစ်နေတယ် ပြီးတော့မှမိမိစိတ်ထဲမှာလည်းပဲတဏ္ဍာမှာလည်းကိလေသာကဖြည့်ရှိနေတယ်အာယုန်နဲ့အာရမဏိကတိုက်လိုက်တဲ့အခါတိုင်းပွင့်ထွက်လာပြီပွင့်ထွက်လာကိလေသာအခိုးအငွေ့တွေမိတောက်ကြီးတွေပွင့်ပွင့်လာတယ်ပွင့်လာတဲ့အခါကျတော့ခုတိုက်လိုက်တိုင်းပွင့်ပွင့်လာတဲ့အတွက်ကဏကပူပူပြီးတော့ကြီးထွားလာတယ်မကြည်နိုင်ဘူးတော့တရားရှိမှတ်တဲ့အခါမှာဘယ်ဘက်ကကဏကိုခြေရမှာလို့ပြောရင် ဘယ်ဘက်ကကဏ္ဍကိုခြေလဲနှစ်ဖက်လုံးကကဏ္ဍခြေရသဘောပေါက်တယ်နော်အာယုံဘက်ကကဏ္ဍကိုလည်းခြေဖို့လိုလားမလိုဘူးလားပြီးတော့အာယုံကိုကဏ္ဍဖြစ်တယ်ဆိုတာအာယုံကို တစုတဝေးတဲ့တလုံးတစ်ခဲတည်းမြင်နေတာကိုကဏ္ဍလို့ခေါ်တယ်သဘောပေါက်တယ်နော် အာယုံမှာကဏဖြစ်နေတယ်ဆိုအာယုံကို တလုံးတစ်ခဲတဲ့တစုတဝေးတဲ့ဖြစ်နေတာကိုဘာလို့ခေါ်လဲကဏလို့ခေါ်တယ်နော်အာယုံကိုမြင်လိုက်တယ်ဘယ်လိုမြင်လဲတစုတဝေးတဲ့တလုံးတစ်ခဲတဲ့အဲ့ဒီလိုမျိုးမြင်တာကိုဘာလို့ခေါ်လဲကဏလို့ခေါ်တယ်ကဏဆိုတာဘာလဲဆိုရင် အာယုံကိုအဲ့ဒီလိုမြင်တာ တဏ္ဍန်ကိုကဏဖြစ်တယ်ဆိုတာလေမိမိတဏ္ဍန်ကတိတဲ့အတိကလည်းပဲတလုံးတစ်ခဲတဲ့တစုတဝေးတဲ့အနေနဲ့ပဲမိမိညာကလက်ခံနေဆိုရင်ဘာလို့ခေါ်လဲတဏ္ဍန်မှာကဏဖြစ်တယ်အဲ့ဒီလိုဖြစ်နေတာပဲလေအခုကဟုတ်လားမဟုတ်လားအာယုံကလည်းတစုတဝေးတဲ့တလုံးတစ်ခဲတဲ့အဲ့ဒါကဟိုသကလုံးနေနဲ့ပြောတာပေါ့ ဝေါဟာရအနေနဲ့သုံးရင်တော့ဘယ်လိုသုံးလဲလူဆိုတဲ့တလုံးတစ်ခဲတည်းဖြစ်လာတယ်ယောက်ျားကြီးဆိုတဲ့တလုံးတစ်ခဲတည်းဖြစ်လာတယ်မိန်းမကြီးဆိုတဲ့တလုံးတစ်ခဲတည်းဖြစ်လာတယ်အဲ့ဒီကဏ္ဍမကြည့်တော့အာယုံမဏ္ဍာပုဂ္ဂိုလ်တ attva ပေါ်လာတယ်အာရမဏိကမှာလည်းပုဂ္ဂိုလ်တ attva ပေါ်လာတယ်အာယုံမှာလည်းပေါ်တဏ္ဍမှာလည်းပုဂ္ဂိုလ်ပဲတ attva ပဲယောက်ျားပဲမိန်းမပဲဒီလိုပဲဖြစ်နေတာအမှန်ကတော့ဘုန်းကြီးတို့ရှုခိုင်းနေတာက အပိုင်းပိုင်းအပြတ်ပြတ်ပဲအာယုံဆိုတာသူ့အတူအပိုင်းပိုင်းအပြတ်ပြတ်ဖြစ်နေတာနောက်ကြတော့တွေ့ပါလိမ့်မယ်နော်ဟောတဏ္ဏမှာကလည်းအပိုင်းပိုင်းအပြတ်ပြတ်သိနေတာတစ်ဆက်သေးသိနေတာမဟုတ်ဘူးလေဟုတ်တယ်မလားဒီဥစ္စာကတကယ်အရှုဉဏ်တက်တန်လာလို့ရှင်ဒီကဏကိုခြေနိုင်တယ်ဒီလိုအစုဝေးကြီးမဟုတ်ဘူးအဆိုင်ခဲကြီးမဟုတ်ဘူး ရှုလိုက်တိုင်းပြတ်ကြသွားတယ်ရှုလိုက်တိုင်းပြတ်တယ်ရှုတယ်ပြတ်တယ်ရှုတယ်ပြတ်တယ်ရှုလိုက်တိုင်းပြတ်ကြတယ်ရှုလိုက်တိုင်းပြတ်ကြတယ်ရှုလိုက်တိုင်းပြတ်ကြတယ်ပြီးအစ်စ်ပြန်ဖြစ်လာတယ်အဟောင်းကပြန်ပေါ်လာတာမဟုတ်ဘူးเนาะသူတခါလေးချုပ်သွားတယ်ဒီနေရာတွင်ဖြစ်ဒီနေရာတွင်ပြတ်သွားပြတ်တောင်းပြတ်တောင်းပြတ်တောင်းပြတ်တောင်းအပိုင်းပိုင်းအပြတ်ပြတ်အပိုင်းပိုင်းအပြတ်ပြတ်ဆိုအားနေတဲ့ပုံကိုယ်တွေအဲ့ဒီလိုမြင်တာအာလူတယောက်ကိုကြည့်လိုက်တယ်ကြည့်လိုက်တာလူလို့မမြင်ဘူး ရူပယုံအစင်းရဲ့အပိုင်းပိုင်းပြတ်ပုံတွေမြင်တယ်မြင်တဲ့အခါကျတော့အပိုင်းပိုင်းအပြတ်ပြတ်ဆိုတာကဒါကဟိုတစ်ဆက်သေးသဘောမရှိတဲ့သဘောတွေကိုမြင်တယ်အာထုတ်လာတဲ့ဉာဏ်စဉ်မှာလည်းတော့မြင်ပုံတွေ့ပုံကတစ်မျိုးပေါ့နော်ဘက်ကကျတော့ပြောပြပါဒါကြောင့်မို့တေချာလေ့လာဖို့လိုတယ်သဘောတရားနဲ့လက်တွေ့ပိုင်းမှာဖြစ်လာတဲ့အနေအထားတွေတချို့ဟာတွေက အခုသဘောတရားပိုင်းကိုသိပြီးတော့လက်တွေ့ပိုင်းမှာကျတော့ဘယ်လိုသဘောပေါက်ရမလဲဆိုတာဒါမျိုးရှိတာလေ။မတရားတွေဘယ်လိုပဲရှင်းပြရှင်းပြအော်ရှင်းမယ်ဆရာတော်ဘုရားကြီးကတရားမှတ်တယ်ဆိုတာနှစ်ခုတည်းပါတဲ့။သိစရာလေးကိုသိနေတာသိစရာလေးကိုသိနေတာဒါလေးပါပဲ။တရားမှတ်တယ်ဆိုတာ လက်တွေ့လုပ်ငန်းခွင်မှာကြတော့တဲ့ဒီနှစ်ခုရှိတာပါလက်တွေ့လုပ်ငန်းခွင်မှာကြတော့သိစရာလေးကိုသိနေတာသိစရာလေးမှလည်းလူမပါပုဂ္ဂိုလ်မပါတတ္တဝါတတ္တဝါမပါသိစရာလေးပဲเนาะသိနေတာလေးနဲ့သိစရာလေးသိနေတာလေးနဲ့သိစရာလေးဒါလေးပဲရှိတယ်မဟုတ်လားသိစရာလေးနဲ့သိနေတာလေးသိစရာလေးနဲ့သိနေတာလေးဒါလေးရှိတာ ဒါလေးကိုစိတ်ရှင်းရှင်းနဲ့ကြည့်နိုင်လို့ရှိရင်တရားဖြစ်တာပါပဲအလွယ်ဆုံးမျိုးဆရာတော်ကြီးမိတ်စာနော်သိစရာလေးထဲမှာဘယ်သူမှမပါဘူးငါလည်းမပါသူလည်းမပါပုဂ္ဂိုလ်လည်းမပါသတ္တဝါလည်းမပါသိနေတဲ့သိနေတာလေးသိစရာလေးကိုသိနေတဲ့စိတ်ကလေးရတယ်ပုဂ္ဂိုလ်လည်းမဟုတ်ငါလည်းမဟုတ်သူလည်းမဟုတ်သတ္တဝါလည်းမဟုတ်ရိုးရိုးလေးနဲ့တရားလုပ်အောင်ပါဒါကလက်တွေ့လုပ်ငန်းဝင်မှာလုပ်အောင် အခုရှင်းပြနေတာကတော့ကိုလုတ်တဲ့အလုပ်ကိုဘာသာပြန်ပေးနေတယ်လို့ပေါ့နော်ဒါဒီသဘောတွေရှိတယ်ဒီသဘောတွေအပေါ်မှာအခြေခံပြီးတော့သူကအလုပ်လုပ်နေတာဒီလိုဘာသာပြန်ပေးနေတာကိုလုတ်တဲ့အလုပ်ကိုဘာသာပြန်ပေးနေတဲ့သဘောပဲ။အော်ဒါကြောင့်ကိုဒါကြောင့်ဒီလိုလုပ်ရတာကိုဒါကြောင့်ဒီလိုဘောတွေရှိတာကိုလို့စိတ်ထဲမှာရှင်းရှင်းလင်းလင်းလေးသိပြီးတော့လုပ်တဲ့အခါကျတော့ကိုမကောင်းဘူး ပို့ကောင်းတယ်ဟုတ်တယ်မဟုတ်လားကဲအာယုံကိုကြည့်လိုက်တဲ့စိတ်ကလူလို့မြင်လိုက်သလားပုဂ္ဂိုလ်တ attva လို့မြင်တယ်လူလို့မြင်တယ်လားရုပ်လို့မြင်သလားစဉ်းစားကြည့်ပေါ့နော်စိတ်ကသိလိုက်တာကရောဘယ်လိုသိတာတော့လူလို့သိတာလားပုဂ္ဂိုလ်တ attva လို့သိတာလားရုပ်လို့သိတာလားလူတယောက်ကိုကြည့်လိုက်မယ် ကြည့်လိုက်တာနဲ့အာယုံကအစင်းကိုမမြင်ဘူးလူပဲမြင်တယ်လူပဲဖြစ်သွားတယ်သိတဲ့စိတ်ကလည်းလူပဲဖြစ်နေတယ်ဟုတ်လားမဟုတ်လားကဏတွေကအဲ့ဒီမှာအဆိုင်ခဲတွေကနှစ်ဖက်လုံးမှာဖြစ်နေတယ်ဘုန်းကြီးတို့ကဒါကိုအပိုင်းပိုင်းအပြက်ပြက်ဆိုရင်ညံနေနေနှုတ်တဲ့အချိန်မှာပြောတာနော်နောက်ခါကျလို့ရှိရင်သူက ဒီကဏ္ဍတွေကဘယ်အချိန်မှကြည်ကြည်လဲဆိုပင်ကညာနောက်ပိုင်းမှကြည်တယ်။ရှေ့ပိုင်းညာနေမှာမချေနိုင်သေးဘူး။အပိုင်းပိုင်းအပြတ်ပြတ်ဆိုတာညာနုတဲ့ပုံကိုယ်ရဲ့မြင်တဲ့အပိုင်းပေါ့နော်။ညာရင့်နေဆိုရင်တော့ဤနေရာတွင်ဖြစ်၍ဤနေရာတွင်ပြတ်တယ်နေရာရွေးခြင်းမရှိဘူး။ပြီးတော့မှအတိတ်အတိတ်တွေပေါ်လာတယ်အဟောင်းအဟောင်းတွေချုပ်ငြိမ်းသွားတယ်။ဒီယုတ်က ချုပ်ပြီးတော့ဒီရုပ်ပြန်ပေါ်တယ်လို့မရှိဘူးအပိတိုင်ချုပ်သွားတယ်သူနောက်တစ်ခါဘယ်တော့မှမလာဘူးဒီအတိတွေမိမိတန်တာမှာအလိုလိုလွမ်းမိုးလာလို့ရှိရင်ခုနကကဏဆိုတာအလိုလိုကြည်သွားမှာပေါ့သဘောပေါက်လားနော်ကဲရူပံရုပ်တည်ရှုလိုက်တယ်တော့အခုရှုတယ် ဖောင်းနာပိန်နာပဲရှုရှုဝင်လေပဲထွက်လေပဲရှုရှုတို့ကရုပ်ကိုလူလို့မြင်တဲ့အမြင်ရှိဒါကြောင့်မို့ရူပနာတတ္တောနာစီဝောနာနရောနာမနဝောနာဣတိနာပုရိသောနာအတ္တာနာအတ္တနိယံရူပယုတ်တိနာတတ္တောတတ္တဝမဟုတ်နာစီဝောစီဝမဟုတ် နနရောလူမဟုတ်နမနရောလူလင်လေးမဟုတ်နအိတ်တိမိမမဟုတ်နပုရိသောယောက်ျားလည်းမဟုတ်နအတ္တအတ္တမဟုတ်နအတ္တနိယအတ္တဤဥစ္စာမဟုတ်နာဟံငါမဟုတ်နမမငါဤဥစ္စာမဟုတ်နကောစီတစုံတယောက်သောပုဂ္ဂိုလ်မဟုတ်နကပ္ပစီတစုံတယောက်သောပုဂ္ဂိုလ်ဤဥစ္စာမဟုတ်ရှုတဲ့အခါမှာနာမန် နံဒီလည်းပဲနတတ္တောနာစီဝဝေဒနာဝေဒနာဒီလည်းပဲနတတ္တောနာစီဝခန္ဓာ၅ပါးလုံးကနတတ္တောနာစီဝနာနရောနာမနဝနာဣတိနာပုရိသောနာအတ္တနာအတ္တနိယနာနာမမနာကောစီနာကပ္ပစီပုဂ္ဂိုလ်တွေတတ္တဝါတွေမဟုတ်ကြဘူးလို့မြတ်စွာဘုရားအတိအလင်းဟောထားတာ ဟုတ်တယ်မဟုတ်လားရူပံယုတ်တိနာတတ္တောနာစီဝောနာမနောနာဣတိနာပုရိတောနာအတ္တနာအတ္တနိယနာဟံနာမမနာကောစီနာကပ္ပစီတစုံတယောက်သောပုဂ္ဂိုလ်လည်းမဟုတ်ဘူးတဲ့တစုံတယောက်သောပုဂ္ဂိုလ်ဤဥစ္စာလည်းမဟုတ်အဲ့ဒါတွေဖြစ်ပေါ်လာပြီးခဏကလည်းမကြည့်ဘူးဆိုဥပ္ပါဒောဘယံ အနုပ္ပါဒောခေမန္တိပုပ္ပါဒောခန္ဓာ၅ပါးဖြစ်ပေါ်လာတယ်ဆိုရင်ဘယံအမျိုးမျိုးပုံပုံတွေးထင်မှုတွေမာရောလာလို့ရှိရင်ဘေးရန်ကိုခေါ်နေတာနဲ့တူလားမတူဘူးလားအဲ့ဒီခန္ဓာ၅ပါးမဖြစ်တော့ဘူးဆိုမှခေမဆိုတဲ့နိဗ္ဗာန်ကိုရောက်နိုင်တယ်တဲ့အဲ့တော့ဘုန်းကြီးတို့ကဒီခုနကရှုွက်ထဲမှာရှုတဲ့အခါမှာနာသတ္တောနာသ ကိုကိုအဲ့ဒီဆက်တစ်ချက်လုံးအာမသိရင်တော့မှနတ်တတော်နာပုဂ္ဂလောနာဣဋ္ဌိနာပုရိသောအဲ့လောက်ဆိုနိုင်ရင်မဆိုဘူးเนาะသဘောပေါက်လားအဲ့လောက်ကလေးဆိုနိုင်ရင်ကိုမဆိုတော့ဒါကြောင့်မို့လို့ကိုယ့်ရဲ့ရှုွက်ထဲမှာပုဂ္ဂိုလ်တွေတတ္တဝါတွေမရှိဘူးအာယုန်နဲ့လည်းမကိန်းအောင်တဏ္ဍာမှာလည်း မကိန်အောင်မိမိကအဲ့ဒီလိုနားလည်မှာနှစ်ခုလုံးမှာပုဂ္ဂိုလ်မပါတ attva မပါဘူးမိမိရှုစိတ်ထဲမှာလည်းပုဂ္ဂိုလ်မပါတ attva မပါဘူးဒီနှစ်ခုလုံးမှာကိန်းနေတယ်တစ်ခုတည်းဖြူလို့မရဘူးအဲ့ဒီလိုနားလည်ရမယ်အဲ့လိုနားလည်ရနားလည်မှသာလေစိတ်ကရှုတဲ့အခါမှာခုနကရှုမယ်ဆရာတော်ပြောသလို ရှုစရာလေးကို ရှုနေတဲ့အခါမှာပုဂ္ဂိုလ်မပါတတ္တဝါမပါဘဲနဲ့ရှုနေပါနော်ဖြစ်သမျှကိုစိတ်ထဲကဆို အပူအလိုမရှိတာအလွယ်ဆုံးနည်းကိုပြောမယ်နော်အဲ့ဒီကဏ္ဍကို ခြေဖို့ရှုတဲ့အခါမှာဖြစ်သမျှကိုစိတ်ထဲကဆို အပူအလိုမရှိတာ ကဲဝင်လေလေးဝင်သွားတယ်ဆိုတာဝင်သွားတယ်လို့စိတ်ထဲကဆိုပြီးတော့အတိလိုက်ပြီပါ။ဟောငါဝင်သွားတယ်ဆိုရင်ပို့သွားပြီ။ဟုတ်လား။ပို့သွားပြီ။ငါဝင်သွားတယ်ငါရှုနေတယ်ဆိုရင်ပို့သွားပြီ။ဒါမှမဟုတ်အရှုငါရှုတာလည်းရလည်းမရဘူးဆိုရင်ပို့သွားပြီ။နော်။ထင်လည်းမထင်ရှားဘူးလို့စိတ်ထဲမှတ်လိုက်ရင်လည်းပို့သွားပြီ ဟိုရှုလို့အဆင်ပြေလိုက်တာတခါတည်းဒီတစ်ခေါက်တော့ထိုင်ရတာအတော်ကောင်းတာပဲဆိုရင်ပူသွားပြီဟုတ်တယ်မလားဖြစ်သမျှကို စိတ်ထဲကဆို အပူအလိုမရှိရဖြစ်သမျှကိုဘာလဲစိတ်ထဲကဆို အပူအလိုမရှိရပူတဲ့သဘောလေးကတင်မမှာပူနေတဲ့ပူရာလေးကိုကိုကကြည့် အပူလိုမရှိစေဘဲနဲ့ပူတဲ့သဘောလေးကိုကြည့်။ပါလေးကြည့်။သဘောလေးကိုကြည့်။အဲ့သဘောလေးကိုကြည့်တယ်ဆိုအပူလိုမရှိတာကိုကြည့်တာ။နော်။ဝင်တဲ့သဘောလေးတိုးတဲ့သဘောလေးသဘောလေးကိုထိမိအောင်ကြည့်။ပူတဲ့သဘောလေးအေးတဲ့သဘောလေးထိတဲ့သဘောလေးတိနေတဲ့သဘောလေးသိနေတဲ့သဘောလေးထဲမှာလည်းသိတယ်သိတယ်သိတယ်ဆိုတဲ့အဲမှာ ငါသိနေတာလားငါအတော်ဟုတ်တယ်ပြီဆိုပြီးတော့သိတဲ့သဘောလေးထင်ရှားသိနေတာပဲငါတို့ဒါသိတာတွေကဟုတ်လားပြီတဲ့ဒါတွေကအနိစ္စကိုသိနေတာဖြစ်လိမ့်မယ်ပညာကိုသိနေတာမဟုတ်တော့ဘဲနဲ့ပရမတ်ပေါက်သွားပြီထင်ပါရဲ့အဲ့ဒါတွေကကွတိမကြတော့အပူလိုဖြစ်သွားပြီเนาะလက်တွေ့လုပ်ငန်းဝင်မှာအလွယ်ဆုံးကြီးကဖြစ်သမျှကို စိတ်ထဲကဆိုအပေါ်လိုမရှိရာဆိုကြည့်ပါဖြစ်သမျှကိုစိတ်ထဲကဆိုအပေါ်လိုမရှိရာဖြစ်သမျှကိုစိတ်ထဲကဆိုအပေါ်လိုမရှိရာဖြစ်သမျှကိုစိတ်ထဲကဆိုအပေါ်လိုမရှိရာဖြတ်ကနေမြင်လိုက်တယ်။ဟောမြင်တာပဲပြီးသွားပြီ။ဒါဘယ်လိုလဲမသိဘူး။ပို့သွားပြီ ပိုသွားတဲ့အခါကျတော့ဘလူလည်းမသိဘူးဆိုပိုသွားတဲ့အခါကျတော့ကိုနဲ့တဲတဲ့လူကြတော့စိတ်တည်းကြည်ပြီးတော့ဝမ်းသာပါတယ်ထပ်ပိုသွားပြန်ပြီအကိုနဲ့သိပြီးတော့မကြည်တဲ့ပုဂ္ဂိုလ်ကြတော့ဘုဘက်လက်သွားတယ်စိတ်ကလည်းအလိုလိုအဲ့ဒီချိန်မှာအနုတ္တယကိန်းသွားတယ်လေဒေါသလေးဖြစ်သွားတယ်ဟိုလူကတော့မသိလိုက်ဘူးကိုယ့်ရဲ့အနုတ္တယကလွတ်လွတ်သွားပြီဟုတ်တယ်မလားဖြတ်ဆိုအတန်လေးတစ်ခုကြားလိုက်တယ်ကြားလိုက်တဲ့အခါကျတော့ဟောအတန်ပဲ အပူလိုမရှိဘူးအတန်လိုကြားလိုက်တယ်အဲ့ဒီမှာဘ누구ပါလဲဘ누구လဲမသိဘူးဘာသာတော့ဘ누구တွေလာလာတော့အပူတွေအများကြီးထည့်လိုက်ဟုတ်တယ်မလားဒါလက်တွေ့လုပ်ငန်းဝင်ကြတော့အဲ့ဒီလိုသုံးပဲเนาะနားလည်ရမယ့်အပိုင်းရယ်လက်တွေ့လုပ်ငန်းဝင်မှာသုံးရမယ့်အပိုင်းရယ်ကြားရင်ကြားခံမြတ်မှတ်တတ်ဆိုတာဟောကြားရုံပဲအတန်ပဲအတန်လေးတစ်ခုကြားလိုက်တယ်ပြီးသွားပြီ ဘာရယ်လို့စဉ်းစားခြင်းလေ့လာခြင်းဘာမှမရှိတော့ကြားတဲ့သဘောလေးဟုတ်တယ်ပေါ့လားဖောင်းတဲ့ပိန်နဲ့ရှုတဲ့ပုဂ္ဂိုလ်လေးဖောင်းမှုလေးပေါ်လာတဲ့သဘောလေးပိန်မှုလေးပေါ်လာတဲ့သဘောလေးဝေဒနာတွေတက်လာတဲ့သဘောလေးသဘောလေးကိုသိအောင်ရှုကဲခါအောင်လာသဘောလေးခါဆိုတာထည့်လိုက်ရင်သူကထည့်တာပူပါပြီဟုတ်တယ်ပေါ့ အောင်းလိုက်တာငါအောင်းလိုက်တာဆိုရင်ပူသွားပြီအောင်းတဲ့သဘောလေးမှမရတော့ဘူးအပူအလိုတွေထထထည့်တာလေဟုတ်တယ်မလားအောင်းငါအောင်းလိုက်တာဘယ်နေရာမှာအောင်းလဲကျောမှာအောင်းတယ်ဆိုတကတကထထည့်လိုက်ပြန်နောက်တစ်ခါထဲတာတွေအများကြီးနောက်တော့အဲ့ကျောရဲ့ပုံသဏ္ဍာန်ကြီးပေါ်လာတယ်အာပုံသဏ္ဍာန်ကြီးနဲ့တကွာပေါ်လာပုံသဏ္ဍာန်ကြီး အထင်ထွက်ကြီးပေါ်လာတယ်ကျိုးပြင်ကြီးတစ်ခုလုံးပေါ်ပြီးဘယ်နာကဘယ်လိုအယိုးနာကဘယ်နာကဘယ်လိုဆိုပြီးတော့အကုန်လုံးပေါ်တဲ့သဘောတွေပြောင်းသွားပြီးထဲတာတွေပဲပေါ်နေတာလေနော်ဖြစ်သမျှမဟုတ်တော့ဘူးသူကကိုထဲတဲ့ဟာတွေကရှေ့တန်းရောက်လာတာဒါကြောင့်ဖြစ်သမျှကိုစိတ်ထဲကဆိုအဖို့လုံးမရှိရပါတယ်နော် ဖြစ်သမျှကိုစိတ်ထဲကဆိုအပူလိုမရှိရာအပူလိုမရှိခွက်တိရှုနိုင်ကိုလိုတဲ့သဘောတိမသဘာဝမုတ်ချသိနိုင်သည်သဘောတိမသဘာဝမုတ်ချသိနိုင်သည်တော့အပူလိုမရှိအောင်ရှုနိုင်မှာသဘောလေးကိုရှုနိုင်တော့မှာသဘောတည်တဲ့အဆင့်ကိုရောက်ပါမှာဝင်လေရှုတယ် ဝင်လေလေးကိုသဘောမျှပဲဝင်နဲ့တိုးတဲ့သဘောလေးရှုနေတိုးတဲ့သဘောလေးအာဝင်လေနဲ့နှာခေါင်းနဲ့ထိတာလို့သွားစဉ်းစားလိုက်ပို့သွားပြီပို့သွားပြီနော်ဝင်လေလေးနဲ့နှာခေါင်းလေးနဲ့ထိသွားတာတိုးတာလေးဖြစ်သွားတယ်တိုးတယ်တိုးတယ်တိုးတယ်ဆိုကိုကဘာပို့အပို့ထည့်ထားတယ်အမှတိုးတဲ့အပြင်တိုးတာလေးဆိုရင်တိုးသဘောလေးကိုမှဓာတ်ရိုက်မယူပဲနဲ့ ဝင်လေနဲ့နှာခေါင်းနေရနဲ့ထိလို့တိုးတဲ့သဘောလေးဖြစ်နေတယ်။အဲ့တိုးတဲ့သဘောလေးငါတေချာရှုအောင်မှာတေချာရှုအောင်မှာဆိုတာလုပ်လိုက်ပြီလေ။ထည့်လိုက်ပြီ။ငါတေချာရှုအောင်မှာရအောင်လုပ်အောင်မှာဝတ္တိမကြတော့အပိုလိုတွေအမြဲတမ်းထည့်အပိုလိုထဲတာမှတစ်ခုတည်းမကဘဲမြောင်များစွာ ဖတ်ခါတလဲလဲထဲ့နေတဲ့အခါကျတော့ခုနလိုအာယုံမှာလည်းကိန်းသွားတယ်တဏ္ဍာမှာလည်းကိန်းသွားတယ်အာယုံမှာလည်းမကိန်းအောင်တဏ္ဍာမှာလည်းမကိန်းအောင်ဆိုအပိုးလိုတာမရှိနဲ့အာယုံမှာလည်းသူကမကိန်းတော့မြင်နေလေမြင်တဲ့အာယုံကိုမြင်ယုံမြနဲ့ပဲသူရှုနိုင်တယ်ဆိုရင်အာယုံမှာလည်းမကိန်းတော့ဘူးလေသူစိတ်ထဲမှာလည်းမကိန်းတော့ဘူးလေနှစ်ခုလုံးမှာမကိန်းတော့ဘူးကိလေသာဟုတ်တယ်ပေါ့လား ပူတယ်ဆိုရင်ပူယုံမြလေးပဲဆိုရင်အာယုံပူတဲ့အာယုံမှာလည်းကိလေသာမကိန်းတော့ဘူးလေစိတ်ထဲမှာလည်းဒေါမနတာဘာမှမဖြစ်တော့ဘူးလေဟုတ်တယ်မလားတော့နာရီနာရာကိုအပူတွေအများကြီးထည့်တဲ့အခါကျတော့နာတဲ့အာယုံမှာလည်းကိလေသာဖြစ်တယ်စိတ်ထဲမှာလည်းတဏ္ဍာမှာလည်းကိလေသာဖြစ်တယ်နှစ်ခုလုံးမှာကိလေသာဖြစ်တယ်အဲ့တော့ ဖြစ်သမျှကိုစိတ်ထဲကဆိုအပေါ်လိုမရှိရာငကိုအရှိတိုင်းရှုခြင်းနဲ့တဘာဝကိုသိခြင်းနဲ့ဖြစ်တယ်သဘောပေါက်လားဝိပဿနာတရားအလုပ်ပြီးတရားဟောတယ်ဆိုတာလေအများကြီးဟောလို့မကောင်းအများကြီးဟောရင်နားမလည်တော့သူကအလွန်ဆုံး10မိနစ်15မိနစ်ပဲကောင်းတယ်ဘုန်းကြီးတို့ပုံမှာဆိုရင် အချိန်ဟော10မိနစ်15မိနစ်လောက်ပဲဟောတာ။ဟိုဇလန်းနေနဲ့ဝေဝေဆဆဒီလိုဟောတဲ့တရားမျိုးကတော့ဒါအရတဲရွာနဲ့ဟောရင်တော့တစ်မျိုးပေါ့နော်။ဒီဝိပဿနာကြတော့နားလေအောင်လုပ်ပေးရတာပြီ။နားလေအောင်စိတ်ထဲကိုတစ်ခါလေးထည့်ပေးရတာနားဝင်သွားထည့်ပေး။များသွားရင်သူကနားမလဲ။နည်းနည်းလေးနဲ့စိတ်ထဲဝင်အောင်ထည့်ပေးရတယ်။10မိနစ်15မိနစ်လောက်ဆိုရင်တော့အလွန်ဆုံးမိနစ်20ပေါ့။ ဒီလောက်ပဲတော့ဝိပဿနာတရားဟောတာလေနော်ဒါကြောင့်မို့ခုလည်းပဲအာယုံမှာကင်းခြင်းနဲ့တဏ္ဍာမှာကင်းခြင်းအတွေ့ဖြည့်ရှင်းတဲ့လက်တွေ့လုပ်ငန်းခွင်မှာကြတော့ဘယ်လိုလဲဖြစ်သမျှကိုစိတ်ထဲကစိုးအဘူလိုမရှိရဆိုအဲ့ဒါဆိုရပြီလားအဲ့ဒါဆိုရပါပြီအဲ့ဒါဆိုရင်ကိုကရှုလိုက်တဲ့ရှုွက်အားလုံးကိုရုပ်ပဲနာမ်ပဲ ပုဂ္ဂိုလ်ပဲတ attva ပဲပညာပဲပရမတ်ပဲလို့လိုက်ပြီးတော့ခွဲနေစရာလိုသေးလားမလိုတော့ဖြစ်သမျှသဘောလေးကိုသာလိုက်သွားရင်အခုဘုန်းကြီးဟောပြီးရှင်းပြထားတဲ့ဟာတွေအဲ့ဒီအချိန်မှာစိတ်ကူးစရာလိုသလားတရားရှိရပါလားဒါသဘောပေါက်ဖို့ဟောတာနော်သဘောပေါက်ဖို့ဟောတဲ့အခါမှာလုပ်ငန်းဝင်ဝင်တဲ့အခါဒါတွေလိုက်စဉ်းစားနေလို့မဖြစ်ဘူး။ဒါရိုက်ပြစ္ဆကမြန်မာ ခုနကလိုဖြစ်သမျှလေးကိုတိတိကျကျသိအောင်လုပ်ရုံပဲနော်သိစရာလေးကိုသိနေတာဘာမှမစဉ်းစားနဲ့ဒီဥစ္စာတွေကသဘောပေါက်ပြီးပြီးပြီးညာထဲမှာကိန်းသွားပြီးအလုလုတဲ့ခါကျတော့ဒါတွေလိုက်တွေးနေလို့မဖြစ်တော့ဒီဥစ္စာကအာယုံမှာကိန်းတာထဲမှာရဲ့ဒါကပန္နာမှာကိန်းမှာကိန်းတာထဲမှာရဲ့နာဒါလေးရှုလိုက်ရင်တော့အာယုံကကိန်းတာနေမဖြစ်တော့ဘူးဒီလိုတွေတွေးဖို့လိုသေးလားမလိုတော့ဘူး ဒါကိုသိချသဘောပေါက်နားလဲဖို့လုပ်ငန်းခွင်မှာဒါတွေစဉ်းစားဖို့မလိုဒါလုပ်ငန်းခွင်မလုပ်ခင်မှာနားလဲသဘောပေါက်ရမယ်အပိုင်းသဘောတရားပိုင်းလက်တွေ့ဆောင်ရွက်ရမယ်အပိုင်းခွဲခြားပြီးတော့သိဖို့လိုတယ်တရားတစ်ခုနာတဲ့အခါမှာဟောစဉ်ရှိတယ်ကျင့်စဉ်ရှိတယ်ဖြစ်စဉ်ရှိတယ်တရားတစ်ခုကိုကိုက နားလည်သဘောပေါက်အောင်လေ့လာတဲ့အခါမှာဒီတရားကဖြစ်စဉ်လားဟောစဉ်လားကျင့်စဉ်လားကွယ်ကွယ်ပြပြသိဖို့လိုလားမလို့ဟောစဉ်ဆိုတာတော့နားထောင်ကောင်းအောင်သဘောပေါက်အောင်ဟောပြရတယ်ဖြစ်စဉ်ဆိုတာတော့စိတ်ကတစ်စက္ကန့်ကိုအဒီပသိဖြစ်တယ်စိတ်တစ်ချက်ဖြစ်တိုင်းမှာတမစိတ်ကသာသနာစိတ်စိတ်ခုနှစ်ပါးပေါင်းစပ်ရဖြစ်တယ် ရုပ်တစ်ခုမှာ၈မျိုးပါဝင်တယ်ဒါတွေကဖြစ်စဉ်ရုပ်ဖြစ်တိုင်းဖြစ်တိုင်းမှာကလပ်၈ခုပါဝင်တယ်ပါဝင်နေပေါ်ကရုပ်၈ပါးရှိနေတယ်အဲအဲ့ဒါတွေကြတော့ဖြစ်စဉ်ကိုပြောတာဖြစ်စဉ်တွေကိုဒီထဲမှာတရားကျင့်စဉ်ထဲမှာလာလာထည့်လို့ရအောင်မရဘူးလေဟောစဉ်တွေကိုလည်းပဲကျင့်စဉ်ထဲမှာလာလာထည့်လို့ရအောင်မရဘူးဒါကြောင့်မို့တရားကိုလေ့လာတဲ့အခါမှာ ဘောဇင်ရဲ့ကျင့်စဉ်ရဲ့ဖြစ်စဉ်ရဲ့သုံးမျိုးရှိပါတယ်အဲ့ဒီဒါကတော့ဟောစဉ်ဒါကတော့ကျင့်ဖို့ဒါကတော့ယုတ်တရားနံတရားတွေဖြစ်စဉ်ဒီသုံးမျိုးကိုတည်တည်ချာချာနားလည်သဘောပေါက်အောင်ခွဲခြားပြီးသိမြင်ဖို့လိုလားမလိုဘူးလားလက်တွေ့လုပ်ငန်းခွင်မှာကရွှေဦးမင်းဆရာတော်ဘုရားကြီးပြောတယ်လို့နှစ်ခုတည်းပါပဲဘာမှအများကြီးလုပ်စရာမလိုဘူးအခုထပ်ပြီးတော့ဖြည့်လိုက်တာကတော့ ဖြစ်သမျှကိုစိတ်ထဲကဆိုအပေါ်အလုံးမရှိရတကယ်လေ့လာရမှာကပါလေဖြစ်စဉ်ရဲ့ဟောစဉ်ရဲ့ကျင့်စဉ်ရဲ့เนาะအဲ့ဒါမြင်မြင်မှတ်ထားတော့တခုခုလေ့လာတော့မယ်ဆိုရင်ဒီသုံးမျိုးတည်းကငါတို့ကဟောစဉ်ကိုလေ့လာနေတာပါကျင့်စဉ်ကိုလေ့လာနေတာလားဖြစ်စဉ်ကိုလေ့လာနေတာလားလို့ကိုယ့်ကိုယ်ကို ကြိုးစားဖို့လိုပါတယ်။အဲဒီလိုသဘောပေါက်နားလည်အောင်ကြိုးစားခြင်းဖြင့်ဉာဏ်ဉာဏ်ပူဉာဏ်ကိုမျက်မှောက်ပြုနိုင်တဲ့သူတော်ကောင်းများဖြစ်ကြပါစေ။ကဲနည်းနည်းပပမေးရပြန်လို့လမ်းမတည်တချို့ဥမာခိုင်းရှိတာဟောကဲ ပါမေးပြီးပါတယ်ဖြစ်မှာလားအစဉ်ကြီးရလားနားလည်သလားသဘောပေါက်သလားပါမေးခြင်းတော့ပြီးတော့ငွေလွေထက်လွေပဲမှတ်တာပဲဖြစ်တာ ဝင်လေထွက်လေမှတ်တဲ့အခါဆက်ဆက်ချင်းတော့အဲ့ဒီဟိုဝင်အဲ့လက္ခဏာပြီးပြားနဲ့လေးနဲ့ဝင်တိုးပြီးဝင်သွားတာလေးကိုသိတယ်။ဒီနောက်ပိုင်းမှိုင်းမှိုင်းတဲ့ခါကျအဲ့ဟာမသိတော့ဘူး။မသိတော့ဘဲနဲ့တဖြည်းဖြည်းနဲ့အဲ့ဟာလည်းရှူတာလေးပဲသိနေတော့တယ်။ရှူတာလေးပဲဒီတစ်ခါတလေတိုင်းတော့လေးရလေးအေးလေးဝင်သွားတယ်ဗျာ။အေးတဲ့သဘောလေးတော့အသိတယ်။ခါကျရင်ရှူတာလေးပဲသိတယ်။အဲ့ရှူတာကဒီနှာခေါင်းမှာဟုတ်တော့ပဲနဲ့ဒီနားမှာရောက်လာ။ဒီနားလေးကနေပြီးတော့ဟော မရှူးနေတယ်ဆိုတာလေးပဲသိနေတယ်အဲသိနေတယ်ဆိုတော့အဲ့သိတာလေးပဲကြည့်နေလိုက်တယ်အဲ့လိုလေးပဲမှတ်တယ်ဒီလားတကယ်လို့ဝင်လေရှူရဲဆိုနှာခေါင်းမှာပဲသိလို့ရတာမဟုတ်ဘူးเนาะဝင်လေကအစုပ်သေးဝင်သွားတာပါအစုပ်သေးဝင်သွားတာ ਨੇ ခန္ဓာကိုယ်တစ်ခုလုံးကဘာဖြစ်သွား vibration ဖြစ်သွားတယ်မဟုတ်ဘူးလားအစုပ်အစုပ်နဲ့နှလုံးကဒီလိုလေဆရာဝန်တွေဆိုသိတာဒီလိုမဟုတ်ဘူးလား လေးလေးဟိုအထဲဝင်နှလုံးသွေးရတဲ့အလုပ်လုပ်တယ်မလားလုပ်တဲ့ခါကျတော့ဝင်လေရှူလိုက်တာနဲ့နှာခေါင်းတစ်ခုထဲမှာသိစရာဖြစ်နေတာမဟုတ်ဘူးကျန်တဲ့နေရာကလည်းအများကြီးသိလို့ရပါတယ်ကျန်တဲ့နေရာမှာသိတာလည်းမှန်ပါတယ်နှာခေါင်းတစ်ခုထဲမှာသိစရာမလိုဘူးပေါ့နော်အောင်းနေပင်နေဆိုတာဘာကြောင့်ပေါ်လာတာလဲဝင်လေထွက်လေကြောင့်ပေါ်လာတာဟုတ်ဘူးလား အဲ့တော့ဝင်လေကြောင့်ဖောင်းမှုပင်မှုဆိုတာဖြစ်လာတာဆိုတော့ဝင်လေကဒါလိုက်ပဲဖောင်းမှုပင်မှုက indirect ပဲတူတူပဲမဟုတ်ဘူးလားနော်ဒီရင်ကြိုင်ကိုမှတ်တယ်ဆိုရင်လည်းရင်ကြိုင်ရဲ့သဘောတတိယဝင်နေတဲ့သဘောကိုသိတယ်ထွက်သွားတဲ့သဘောကိုသိတယ်ဆိုရင်ဒါလည်းပဲရလာမှာပဲ direct နဲ့ indirect ကိုနားလည်ရင်ဘာမှအငြင်းပွားစရာမရှိဘူး ထင်ရှားပေါ်တဲ့နေရာကိုတေချာရှုပြီးတော့သိမြင်နိုင်ရေးကအရေးကြီးပါတယ်။ဘယ်နေရာမှာထင်ရှားပေါ်သလဲ။ကိုရှုလိုက်တယ်၊ဝင်လေကိုရှုလိုက်တယ်၊နှာခေါင်းကြီးပဲအာရုံစိုက်မနေနဲ့။သူ့ဘယ်မှာထင်ရှားပေါ်သလဲ။ထင်ရှားပေါ်တဲ့နေရာရှုလို့ရတယ်နော်။ဝင်လေပြီးထွက်လေပြီးရှုရင်ပြောတာနော်။အဲတော့ ဒီဝင်လေထွက်လေနဲ့ပတ်သက်ပြီးတော့ရှုပုံတွေအများကြီးကွဲပြားတယ်။ဝင်ဝင်လေတိထွက်လေတိရှုမယ်ဆိုရင်တော့ဘယ်နေရာနေတိတယ်လဲဒီလိုပေါ့။တချို့ကလည်းအာနာပါနရှုတယ်ဆိုမှတော့နှာခေါင်းကပဲရှုရမှာပေါ့လို့အငင်းပွားတဲ့ပုံစံတွေလည်းရှိတာပေါ့နော်။အဲ့တော့ဒီဝင်လေထွက်လေဆိုတဲ့အာနာပါနကိုလေ့လာတဲ့အခါမှာကြကြနနလေ့လာနိုင်ဖို့လိုတယ်။ဘာလို့လဲဆိုတော့ အဲ့ဒီဝင်လေထွက်လေနဲ့ပတ်သက်ရင်အငင်းပွားနေကြတာအများကြီးရှိတယ်။ဘုန်းကြီးတို့ယူဆတာကတော့ထင်ရှားဖြစ်ပေါ်နေတဲ့နေရာကိုဓာတ်ရိုက်ကြည့်နိုင်သိနိုင်တာကပို့ပြီးတော့အကျိုးကျေးဇူးများပဲလို့ယူဆပါတယ်။နော်။ဒါမြတ်စွာဘုရားဟောတဲ့ထဲမှာလည်းပါတယ်။ထင်ရှားသိတဲ့နေရာကိုရှုမှတရားဖြစ်တယ်လေ။ ထင်ရှားမပေါ်တဲ့နေရာကိုလည်းရှုနေရင်တရားမဖြစ်ဘူးဒါအားလုံးကိုနားလည်အောင်သဘောပြုပြတာနော်တခြားဝေးစရာရှိလားမရှိပါဘူးကို ရေးသင်တော့ရှုပုံရှုနည်းလေးပြောပါအဲတော့အဲဒီနေ့ကိုမင်းလေးထွက်လေပဲရှုရှုရင်းနဲ့အာအာယုံအားတော့ဒီရင်ရင်နားလေးမှာရောက်အဲဒီတော့ခဏကြာတော့ဟိုပူလာတော့ပူပြီးတော့အဆိုင်ခဲလို့ဖြစ်လာအဲဒါကြာကြီးပဲကြာကြီးပဲအဲ့ဒါဆက်လုံးဆက်လုံးဆက်လုံးရင်းနဲ့နောက်ဆုံးအဲဒီအပြင်းပြင်းနဲ့ညော့ မလျော့ပြောတာလျော့ပြီးတော့ပျောက်သွားပျောက်လာတာမနေဝါထင်ပါတယ်နော်နောက်ဆုံးဒါလည်းမှန်ပါတယ်ဟုတ်ကဲ့ပါကိုရှုနေတဲ့ရှုွက်ကိုရှုတဲ့အခါမှာမရှိတာကိုမရှုနဲ့ရှိတာကိုရှုမထင်ရှားတာကိုမရှုနဲ့ထင်ရှားတာကိုထိထိမိမိရှုထိထိမိမိရှုဆိုတဲ့အခါမှာ ခန္ဓာကိုယ်ကကာယကအားဆိုင်ပြီးတော့တခါလေအင်းနဲ့အားနဲ့ရှုရမယ်လို့ဆိုလိုတာမဟုတ်ဘူးစိတ်တည်တည်ငြိမ်ငြိမ်လေးနဲ့ရှုရမှာပြောတာနော်တိတိမိမိရှုဆိုရင်လူတွေကအကုန်လုံးတခါလေခန္ဓာကိုယ်ကြီးကျုံပြီးတော့အတင်းလိုက်တော့တာပဲအဲ့လိုဆိုရင်မာသွားတာပေါ့သူကတရားရှုတယ်ဆိုတော့အေးအေးဆေးဆေးတည်တည်ငြိမ်ငြိမ်စိတ်ကိုထားပြီးတော့ရှုရတာဟုတ်တယ်မဟုတ်လားတည်ငြိမ်လေးလေးထင်ရှားလေး ဆိုလိုတာပမာတိကောင်းလေလေအာယုံကိုယူတဲ့အခါမှာထင်ရှားလေတယ်အဲ့တော့စိတ်ကတီအားနဲ့ငြိမ်အားပါမှဘယ်အာယုံရှုရှုအဆင်ပြေတယ်ဒါကြောင့်သတိရှုမှတ်မှုအားမှာပါပါရမယ်တီအားပါရမယ်ငြိမ်အားပါရသတိနဲ့ရှုတဲ့အခါမှာအဲ့ဒါမှပြောတာလဲဆိုသတိမှာပမာတိတွေးလာဖို့ဆိုလိုတယ်နော် ကိုရှုလိုက်တယ်တတိတလုံးရှုလိုက်တယ်တတိရှုတယ်ဆိုတတိဖြစ်တယ်ဒီခုနကရင်ကြိုက်မှာဖြစ်နေတာကိုဓာတ်ရိုက်ကြည့်နေတာဒါကတတိဖြစ်နေတာအဲ့တတိမှာဒီအာယုံကိုသိတဲ့အသိပါလေအဲ့သိရတာကဘယ်သူ့ကိုအခြေခံပြီးသိလဲဆိုတော့တီအားနဲ့ငြိမ်အားပေါ်မှာအခြေခံပြီးတော့ဒါကိုဘယ်လောက်သိတယ်လဲဆိုတာဖြစ်တာပေါ့ တီအားနဲ့ငြိမ်အားနဲ့ရင်သူ့နည်းနည်းပဲသိတယ်။တီအားနဲ့ငြိမ်အားများရင်သူ့များများသိတယ်။ဘာလို့လဲဆိုတော့စိတ်ကဒီအာယုံပေါ်မှာတည်သွားတယ်၊ငြိမ်ကျသွားတယ်ဆိုဤသွားတယ်။ဤသွားတဲ့အတွက်ကံရည်ပြင်မလုပ်ဘူးဆိုရင်ကံအောက်ကအဆိုင်ခဲတွေကိုမျက်စိနဲ့သိချင်ရှင်းရှင်းလင်းလင်းမြင်ရတယ်ပေါ့လား။ကံရည်ပြင်ကမငြိမ်ဘဲနဲ့လှုပ်နေတယ်ဆိုရင်ကံအောက်က ကြောက်ခဲလေးတွေငါးလေးတွေကိုမမြင်နိုင်ဘူး။ကံရည်ဖြင့်ငြိမ်းနေပုံမြင်ရတယ်။ဒီလိုပဲရှုခွက်ကမိမိစိတ်ရှုမှတ်တဲ့စိတ်ကတိအားနဲ့ငြိမ်အားပါလာလို့ရှိရင်ဒီရှုခွက်ကိုကြက်ကြနာနာဘာလဲဆိုတာကိုသိနိုင်တယ်။နော်အဆိုင်ခဲကြီးလားခုနတော့ပြတ်တောင်ပြတ်တောင်ဖြစ်နေတာလားဟုတ်လားတခါတည်းနေရာရွေ့နေတာလားပြတ်သွားတာလား အသစ်တွေပေါ်လာတာလားအစုံပေါ့ဒါတရားနဲ့တရားဘလို့သဘောပေါက်တယ်လေဒီကိုရှုတဲ့ရှုွက်ကိုမိမိညာကဘလောက်ရှုနိုင်တယ်လဲဘလောက်သဘောပေါက်တယ်လေဒါဟာအခြေခံသွားရမယ်လုပ်ငန်းဖြစ်တယ်နော်ဒါရေးကြည့်ဆုံးပါပဲကဲနောက်တရားမရှိဘူး 听那地。 ရှော့တာကိုရှုနေရင်းနဲ့ဟိုအရန်ပြင်းလာတဲ့ခါကြရင်တနေရာမှာအဆိုင်ခင်းဖြစ်နေတယ်လို့ပဲဒါပေမဲ့အဲ့ဒါကိုပြန်ပြီးတော့ဆက်ရှိကတပည့်တော့အခက်အခဲရဖြစ်ပါလေဗျာအဲ့လိုနဲ့ဝေဒနာနဲ့လုံးပိုင်းနဲ့ပဲချိန်ကုန်ပါကောင်းလားဝေဒနာနဲ့တော့လောပါလားဟမ်မကောင်းဝေဒနာက ခုနကတကယ်ဖြစ်ပေါ်လာရင်စိတ်ကိုရှုပါဝေဒနာကိုမရှုတော့နဲ့ဝေဒနာကြောင့်မိမိစိတ်မှာဖြစ်နေတဲ့ဒေါသစိတ်ကိုရှုဒီဝေဒနာကိုမခံနိုင်တဲ့စိတ်ကိုရှုပြီးတော့ဝေဒနာပျောက်ချင်တဲ့စိတ်ကိုရှုအဲတော့ဝေဒနာကိုမရှုဘဲနဲ့စိတ်ရှုလိုက်စိတ်ရှုလိုက်ပြီဆိုစိတ်ကိုနိုင်သွားရင်ဝေဒနာကိုလည်းနိုင်သွားလိမ့်မယ်အဲ့ဒီစိတ်ကိုရှုရင်းနဲ့ ဝေဒနာအစစ်ဖြစ်တဲ့ခံစားမှုကိုပါလမ်းပြီးနောက်ကြတော့ဒီစိတ်ထဲမှာဟိုဒီဝေဒနာကြောင့်ဒီဆင်းရဲတဲ့ခံစားမှုဖြစ်နေတာလေးကိုရှိတတ်သွားတယ်။နော်ခုနကဆင်းရဲတဲ့ခံစားမှုတက်တက်ကလေးကိုကြည့်ပြီးတော့ဝေဒနာကိုကြော်တက်ပြီးတော့ဆင်းရဲတဲ့ခံစားမှုလေးကိုကဟိုရှုနေတာပေါ့ ပြည်ရသိန်းကိုဆရာတော်ဥပမာပေးတာလေးကောင်းတယ်ဝေဒနာကိုရှုတဲ့အခါမှာအမှန်တော့အာယုံပြုတာကိုပြောတာပဲခုနခံစားမှုဘက်ကိုအာယုံပြုလိုက်ဖို့လိုတာပေါ့ခုနဒီခန္ဓာကိုယ်နာနေတဲ့သဘောနာနေတဲ့သဘောလေးကိုရှုနေရတယ်လေသဘောကိုကိုယ်ကမရှုနိုင်ဘူးဆိုရင်ခံစားမှုဘက်ကိုအာယုံပြောင်းပေးလိုက်ဖို့လိုတယ်ဆရာတော်ပေးတဲ့ဥပမာကဘာလဲလို့ဆိုတော့ ဟေးကိုမြည်တဲ့အခါမှာတဲ့ဟေးရပူနေတာပဲဆွမ်းကလည်းပူနေတာပဲပေါ့ဆိုတော့ပူနေပေမဲ့လို့ကိုမြည်ကျင်တာကပါလို့အဲဟေးရဲ့အရာတော်မြည်ကျင်တာပူတာတိတိကျကျနဲ့မြည်လိုက်တယ်ပူတာကိုစိတ်ကဖယ်လိုက်တယ်အရာတော်ကိုပဲမြည်တာဆိုတော့ပူတာကကြောက်ပါတယ်လေပူတော့ပူတယ်ဒါပေမဲ့အဓိကသူ့ရဲ့ focus ထားတာ ဓိကဖြစ်ပါတယ်အခုလည်းပဲနာလာကခံစားဆင်းရဲတဲ့ခံစားမှုဖြစ်နေတယ်ဆိုဒီခံစားမှုကိုရှုလိုက်လို့ပဲရဖြတ်ဆိုရှုလိုက်တာနဲ့ဘဝကလည်းအာနေပါမှာပဲเนาะတကယ်ရုပ်ရဖုတ်ပြန်တာကအာနေပြီးတော့ခံစားဆင်းရဲတဲ့ခံစားတာကိုရှုလို့လည်းရတယ်အဲ့ဒါမရှုနိုင်သေးဘူးဆိုခုနစိတ်ကိုပဲရှုစိတ်ကိုရှုရင်စိတ်နဲ့ဝေဒနာကစေတသိက် စိတ်နဲ့စေတသိက်ဆိုကတ်ရက်ကလေးဖြစ်ကတ်ရက်လေးဆိုတော့ဘုန်းကြီးတို့ကခုနစိတ်ကိုရှုတယ်ဆိုလဲစေတသိက်ကိုရှုတာပဲစိတ်ကြီးတက်တက်ကရှုလို့မရဘူးလေဟိုမကျင်တဲ့စိတ်အခန္ဓာနဲ့စိတ်ဆိုတာဒေါသပဲဒေါသစေတသိက်ကိုရှုတာပဲဆိုတဲ့အခါကျတော့ခုနဝေဒနာနဲ့စေတသိက်ပဲသူတို့လည်းသူကယောနိတော်မနတိကာရဥတီချက်ကလေးနည်းနည်းလေးလွဲပေးလိုက်တာနဲ့ရှုလို့ရတယ်ကတ်ရက်ကလေးတွေပဲ စပါးရှုရှုရှုလို့ရတယ်ဆိုတော့အလွယ်ဆုံးကတော့စိတ်ကိုရှုရပို့ပြီးတော့လွယ်မယ်လို့ယူဆတယ်နော်ဘုန်းကြီးအဲ့လိုစိတ်ကိုရှုနေရှိတယ်ကိုရှုတာကိုပြောတာလေစိတ်ကိုရှုလိုက်တဲ့အခါကျတော့စိတ်ကတော်တော်လေးအေးသွားပြီဆိုရင်ဟိုကဘယ်ချိန်ပြောက်သွားမှမသိအဲ့လိုပြောတယ်စိတ်ကိုပဲအာရုံပြုလိုက်တယ်သူ့ကိုအာရုံမပြုတော့အာရုံမပြုတဲ့အခါကျတော့ဝိညာဏကိုရှုမယ်လို့လိုက်ရင်အဲ့ဒီ ရောက်သွားမှမသိဘယ်ချင်းကပြောက်သွားမှမသိဒီလိုလေးဖြစ်တတ်တယ်နော်အစဉ်ပြေနေတာအဲ့ဒါဆိုကဲခင်မြတ်ထွေးဆရာတပည့်တော်တဲ့ဟိုစားတပည့်တော်တော့ဝင်လေထွက်ဝင်လေထွက်တယ်ဆိုဆရာဝမ်ပိုက်ပေါင်းလာပဲတော့ရှိဘူးအာပထမအစပိုင်းကတော့5မိနစ်လောက် ဒါပေမဲ့အဲ့ဒါနောက်ပိုင်းတုတ်တော့ပဲဝေဒနာတွေတက်တက်လာတဲ့အခါကျတော့တင်းနေရော့တယ်ပေါ့နော်တစ်ခါလေဇက်ကနေဇက်ကနေဖြစ်တယ်တစ်ခါလေကြလို့ရှိရင်အောက်ပိုင်းနေကပေါ်ပိုင်းမှာလှုပ်နေလှုပ်နေအဲ့ဒါတွေတော့ငြင်းသွားတယ်အဲ့ဒါနည်းနည်းတော်တော်ကြာလာပြီဆိုရင်ဟောကျင်လာတယ်လာလာအဲ့ဒီထိရှုနိုင်ဒါပေမဲ့တပီးတော့ခက်ခဲတော့အောင့်သွားပြီအဲ့ဒီနေရာမှာအောင့်နေတယ်ဆိုလို့ရှိရင်ဟို ဘလို့ကိုင်ပေါ်ရမှန်းမသိတော့အဲ့မှာအောင်တဲ့ဘောအောင်တဲ့ဘောရှုနေနေမယ်လေသူကဘဝစိတ်အပြန်တင်းထားလို့လားဘာလမ်းတိကခုနပြောတဲ့ဆိုင်ထိန်လို့ဖြစ်တယ်သူကစပိုင်းကကျင်လာရရရွေးနေတယ်ပြောင်းနေတာသိပေမဲ့ဒီအောင်တဲ့နေရာရောက်လို့ရှိရင်သူကအဲ့နေရာမှာပဲတင်းတင်းပြီးတော့ရော်လည်းမရောဘူးကွာလည်းပြတော့တိုးတော်တိုး အဲ့လိုလို့ရင်းလို့ရင်းနဲ့ပဲပြီးသွားတယ်ဆိုတော့ဒီဟာကဒီတစ်ချိန်နဲ့ပဲလားမဟုတ်ပြီးတော့တည်တလားဆိုရင်ဒီအချိန်လောက်ရောက်ရင်သူဒီလိုပဲအောင့်လာတယ်အောင့်လာပြီးလို့ရှိရင်ဟိုဥစားဘလို့မှ ရော့သွားတာမရှိပဲနဲ့တင်းတင်းကြီးနဲ့ပဲကျန်တယ်ဘလို့ဖြစ်တယ်ဆိုတော့တရားချပြီးလို့ရှိရင်လည်းဒီပခုံးကြီးကတင်း အဲ့တော့ဒါအမှန်တော့မမှန်ဘူးဆိုတာသိတယ်ဒါပေမဲ့ဘလို့ခန္ဓာလောက်ရမှာခုလည်းမသိဘူးအဲ့ဒါအဓိကစိတ်ပဲနော်အဲ့ဒီလောက်ဖြစ်လာပြီဟိုတရားဖြုတ်တဲ့ဒီတင်းနေတယ်ဆိုရင်စိတ်ကိုတင်းထားလို့စိတ်ရဲ့တင်းကျပ်မှုကလည်းရုပ်ကိုသွားပြီးတော့ effect ဖြစ်စေတာပေါ့နော်အာကိုဒီအဆိုင်ခဲဖြစ်လာတယ်ဆိုတာလေတင်းလို့ဖြစ်တာဒီအပေါ်မှာ စိတ်ကမပြေးနိုင်တော့ဘူးအေးအေးဆေးဆေးမကြည့်နိုင်တော့တင်းပြီးတော့သူ့ကိုရှုနေတာရှုလေဆိုးလေရှုလေဆိုးလေအမှန်တော့ရှုနေတာမဟုတ်ဘူးအဲ့ဒီအချိန်မှာကိလေသာဖြစ်နေတာပေါ့ကိလေသာဖြစ်နေတာတတိမဖြစ်ပဲနဲ့ကိလေသာဖြစ်တတိမဖြစ်ရင်ဒီလိုမဖြစ်ဘူးလေဘာလို့ဆိုတော့ဒီနာတာကိုဟိုစိတ်ကသာနာတယ်အောင်တယ်လို့ဆိုပေမဲ့လို့ဘယ်သူနဲ့တွဲပြီးတော့ဒီဟာမှတ်နေလဲဆိုတော့ ဒေါသနဲ့တွဲပြီးတော့စိတ်မှဘယ်လိုတော့တွဲလဲဒေါသတွဲနေတယ်ဒေါသနဲ့တွဲတွဲတွဲတွဲနဲ့ဒေါသရဲ့အဆိုင်ခဲဖြစ်လာတယ်ခဏဖြစ်လာတော့ဟိုနာလာကျင်လာလေခဏဖြစ်လာအဲ့တော့တတိထားရမှာကနာဒီတတိဖြစ်နေသလားစိတ်မှာဒေါသတွဲနေသလားစိတ်ကိုကဲခတ်ရအောင်ပေါ့နော်အဲ့အချိန်မှာမရှုနဲ့မရှုဘဲနဲ့အသာလေးကိုယ်စိတ်ထဲမှာတတိမဖြစ်ပဲနဲ့ ခုနကဘာကငါစိတ်ထဲလာဝင်နေတယ်လို့နည်းနည်းလေးအကဲခတ်ကြည့်အကဲခတ်ကြည့်လို့ဒေါသဝင်နေတယ်။အိုးဒေါသဝင်နေတာကိုတမမဟုတ်ရင်ဘလို့လဲဒေါသဆိုနာမည်ကြီးအများကြီးတော့စိတ်မကြည်လင်တာသဘောမကျတာရှုမှတ်ဖို့အစင်မပြေတာစသဖြင့်နာမည်ကြီးအများကြီးရှိတယ်လေ။အဲ့တော့အဲ့ဒီလိုဖြစ်နေတယ်လို့ကိုယ်စိတ်ထဲမှာရှင်တွဲနေတော့ခုနကစေတသိက်တရားတစ်ခု တေချာလိလကဲခတ်လိုက်ဒီအဖြစ်ကပေါ်လာတယ်ပဲပေါ်လာတဲ့အခါကျမှကိုကအော်ငါဒါကတွဲနေတာကိုဆိုတာတတိဖြစ်ရမှာတတိဆိုတဲ့ကကိလေသာကိုတိုက်ထုတ်တော်တရားပြစ္ဆုတ်ပံတည်းရှိပါမယ်တတိမှာတင်အားနဲ့ငြိမ်အားပါရမယ်ငါကဘာလို့မတည်တယ်လဲဘာလို့မငြိမ်တယ်လဲဆိုရင်ကိုကအဲ့ဒီ စိတ်ကိုပြန်ပြီးတော့ဆင်ခြင်ပြီးမှအဲ့ဒါကိုရှုပဲနဲ့ကိုယ်စိတ်ကိုပြန်အကဲခတ်ပါအကဲခတ်ပြီးမှပြန်ရှုပါတတိနဲ့ရှုပါဒေါသနဲ့တွဲနေတာကိုအများအားဖြင့်ဝေဒနာပေါ်လာတိုင်းဘယ်သူမှမသိကြဘူးเนาะနောက်ပြီးတော့ပျောက်သွားတယ်သူပျောက်ခြင်းနဲ့စိတ်လောဘနဲ့လည်းတွဲနေတတ်တယ်နောက်တစ်ခုကဘာလဲဆိုရင်ဆိုအာယုံကိုဆွဲနေတတ်တယ်ဒါဒီချိန်ကျရင်ဒါပေါ်လာမှာပဲဆိုတကယ်ပေါ် နော်အဲ့ဒါတကယ်ပေါ်တာအဲ့ဒီအစွဲကလည်းပဲကြောက်ဖို့ကောင်းတယ်အစွဲဒီဘာလဲဆိုတော့စိုးရိမ်စွဲခေါ်တယ်စိုးရိမ်စိတ်ကအစွဲဖြစ်သွားလူတွေစိတ်ကြယောဂဖြစ်တယ်ဆိုတာလေစိုးရိမ်ကြောင့်စိုးရိမ်စိတ်ကြောင့်စိတ်ကြယောဂဖြစ်တာလို့စိတ်ဆင်းရဲတာလို့စိုးရိမ်တဲ့ဒုက္ခတော်တော်ဆိုးတယ်ယူတဲ့အဆင့်ကိုဖြစ်သွားစေတာပေါ့နော်အဲ့တော့စိုးရိမ်စိတ် အားကြီးသွားတယ်ဒီချိန်ကတော့ဒါပေါ်လာမှာပဲဒီကပေါ်လာရင်ဒုက္ခပဲငါကဒါတွေကိုမရှုမှတ်ချင်ဘူးအမှန်ကတော့ဘာပေါ်ပေါ်လာခဲ့ဝေကမ်လုပ်ရမယ်လေခဏတော့ပြောတာဟိုတနေ့ကပြောတာစိတ်တလာခဲ့ပါငါရဲ့တတိအောက်မှာနင်တို့ပြောက်သွားစေရမယ်စိတ်ခေါ်ရဲ့လားဒီလိုစားပြီးတော့မထိုင်နေရတော့စိတ်ထဲမှာဆွဲတာ လာလာလာလာပြပြလာကြီးနေလိုက်ရင်စိတ်ဆွဲလာတယ်ဆင်ရတာတော့ဆွဲလာတယ်တော့တော့ဘာမှမဖြစ်ဘူးတကယ်တကယ်ဖြစ်တာတော့မတတ်နိုင်ဘူးအဲ့တော့ခုနကစိတ်ကိုဟိုအစွဲလည်းမထားဘူးဟိုတနေ့ကပြောသလိုအနတ္တစိတ်ဓာတ်နဲ့ရှုပါနော်အနတ္တစိတ်ဓာတ်နဲ့ရှုမယ်ဟိုကိုပေါ်ခြင်းနာပေါ်စေခြင်းနာပေါ်မှာမဟုတ်ဘူး သူပေါ်ကျင်တာပေါ်မဲ့အပေါ်ကိုကအသိဉာဏ်နဲ့လိုက်နိုင်အောင်ကြိုးစားမယ်လို့ခုနလိုအနတ္တစိတ်ထားလေးနဲ့ပြင်ပြီးတော့မှတရားကိုကြိုးစားမှာပေါ့ကြိုးစားနေအဲ့လိုခက်ခဲဖြစ်လာရင်ခုနလိုတတိမဟုတ်ဘူးဆိုတာသိသွားရင်တတိဖြစ်အောင်ပြန်ပြန်ကြိုးထောင်ပြီးတော့ပြန်ရှုကြည့်မယ်ရွှေရွှေနဲ့မှတခါလည်းတော့မရဘူးအချိန်မှာတတိမဖြစ်ပြန်ဘူးဒေါသနဲ့တွဲစားပြန်ပြီဆိုရင်စိတ်ကို နောက်ဆုတ်လိုက်စိတ်ကိုပြန်နောက်ဆုတ်ပြန်နောက်ဆုတ်တယ်ဆိုစိတ်ကိုတင်းကျပ်မှုလျော့သွားစေတာပေါ့တင်းကျပ်တာလေစိတ်ကိုအေးအေးလေးပြန်တာပြန်တာပြီးတော့ပြန်အကဲခတ်အကဲခတ်ပြီးတော့ပြန်ရှုအကဲခတ်ပြန်ရှုအကဲခတ်ပြန်ရှုအဲ့ဒါဆိုရင် तू ကစိတ်မှာတတိကတ်အားကောင်းလာတယ်တတိမကတ်ပဲနဲ့မတိမတာခိုးပြီးတော့အလုံးလုံးနေတာကိလေသာလေကိလေသာခိုးပြီးအလုံးလုံးနေတာကိုဘုန်းကြီးတို့ယောဂီများစွာ ဘယ်မှသိတာမဟုတ်ဘယ်ချိန်ကဝင်ပြီးတော့ဘယ်ချိန်ကပုတ်တက်နေမှာမသိဘူးတတိယပြောက်ပြီးတော့ကိလေသာတွေအမြဲတမ်းယောဂီဟိုဝါရင့်တဲ့ယောဂီတွေတောင်မှသူကခိုးခိုးပြီးတော့ချောင်းနေတာဒီဟုတ်တယ်အလစ်လင့်တန်းဝင်တာတတိလက်ကလည်းသူကဝင်ပြီးတော့နေရာယူထားလိုက်တော့မဖေတော့အဲ့တော့ပြန်ပြန်ပြီးတော့သူစီစစ်ပြီးတော့မှဖေရှားနိုင်မှာဟိုကတတိနဲ့စိတ်နဲ့ကပ်ပြီးတော့ရှုလို့ရမှာအဆင်ပြေ နတ်ပြန်ကန်တော့အောင်မြင်တော့ပါလေဟင်ကြည့်သေးတာခင်ညံ့နေဖြစ်ညွန့်ကြည့်တာဟုတ်လားညွန့်ညွန့်ကြည့် တိတိကိုရှုပါတယ်ဗျာ။ဒါတိပြလေးနဲ့တိတခါတလေကြာရင်တော့ညာဘက်တစ်ဖက်တည်းတွင်းဘက်ကနေပြီးတော့လှုပ်ရှားတာအဲ့ဒါလေးနဲ့တိတခါရင်လည်းတစ်ဖက်တစ်ဖက်တည်းမှတ်လို့ရတယ်ဗျာ။အဲတခါရှုလို့ကိုနေချင်းမချင်းရှားအောင်ဆိုရင်တပိတော့ဝေဒနာကိုဖြည့်ပြီးတော့ရှုပါတယ်ဗျာ။ဝေဒနာလည်းတိတ်ပြီးတော့ပြင်းပြင်းကိုခံရဘူး။လှုပ်လှုပ်လှုပ်လှုပ်လေးပဲ။တိတ်ညာတာချင်းတာကိုခံစားရပါဘူး သူတို့နဲ့လဲလိုက်ပါမဆိုင်ပါဒီခန္ဓာကိုဖောက်ပြန်တာဟာကိလေသာနဲ့ဘာမှမဆိုင်ဘူးเนาะကိုရှုတဲ့အခါမှာကိလေသာပူသွားရင်တော့ဖြစ်တတ်တာဒါဖြစ်တယ်တော့ဟောရိတ်နဲ့ယောဂီတွေဖြစ်တာပဲဒီလိုမသိမသာကိလေသာဝင်နေတာလူတိုင်းဖြစ်တယ်ကိုယ့်ကိုယ်ကိုမသိကြဘူးเนาะ ခုနကဒီမှာပြောတဲ့ဥစ္စာကတော့ခုနအာနာပါနဆိုတာဒီမှာတိကျမရှင်းပြရဘူးအာနာပါနကရှင်းမယ်ဆိုရင်၃ရက်လောက်ရှင်းမှကောင်းကောင်းသဘောပေါက်နိုင်တယ်သူကလေသမထလည်းဖြစ်နိုင်တယ်ဝိပဿနာလည်းဖြစ်နိုင်တယ်အဲဘယ်လိုယူဆပြီးရှုရမယ်ဆိုလဲအမျိုးမျိုးပုံပုံရှိနေတာပေါ့နော်အဲ့အတူဆုံးအတူဆုံးနဲ့အရှင်းဆုံးလေးတော့တရက်တော့ပြောပါမယ် ဟိုအာနာပါနရှုတဲ့လူများတာများပြီးတော့ခုကြည့်ပုံရဆိုရင်တေချာသဘောမပေါက်တာတွေ့ရတယ်တေချာသဘောလည်းမပေါက်ဘူးတေချာလည်းမလွတ်တတ်ကြဘူးလို့ယူဆတယ်เนาะအထင်သေးလို့ပြောတာမဟုတ်ဘူးเนาะဟိုနားထောင်ကြည့်လိုက်တဲ့အခါကျတော့အာနာပါနအကြောင်းကိုကောင်းကောင်းမွန်မွန်မပြောတတ်ဘူးလေကောင်းကောင်းမွန်အာနာပါနကိုတေချာသဘောမပေါက်ဘူးဆိုရင်လည်းအာနာပါနရှုတာရှုတာအကျိုးကျေးဇူးမဖြစ်ဘူး အာနာပါနာရှုပုံကမြတ်စွာဘုရားကတုတ်တန်ဒီဒေသနာတွေမှာအများကြီးဟောထားတာရှိပါတယ်။အဲဒီဟောထားတဲ့တရားမှာ point လေးတွေယူပြီးတော့ပြောပြပြီ။သူရှင်းရှင်းလင်းလင်းနဲ့လူရင်းလေးပဲပြောပြတာပေါ့နော်။အဲတရက်တော့ပြောပါမယ်။ဘာလို့ဆိုအာလွန်ဒါရှုပြီးတော့ခုနားတော်ကြီးတော့အာနာပါနာရှုပါတယ်ဘုရားလောက်ပဲကြားရတယ်။သူ့ကိုဘယ်လိုရှုရဲဘယ်လိုစိတ်ထားလဲဘယ်လိုမြင်လဲဘယ်လိုဖြစ်ပေါ်လာရင်ဘယ်လိုဆက်ရှုလဲ ဘယ်လိုကင်တွယ်တယ်ဆိုတာကိုကြက်ကြက်နာနာမပြောနိုင်ကြဘူးနော်နောက်တော့ပြောပါမယ်ဗျာစိတ်ထွန်းသမီးတော်ဟာသူ့လေးတော်အာနာပါနာကိုထွက်ထွက်လေဝင်လို့ရှိပါ နောက်တစ်ခါပြင်ပြင်ချတဲ့ဟာကိုရှုဆိုတဲ့အခါကျတော့တပီတော့ဖောင်းတဲ့ပိန်ကိုရှုပါတော့ဗျာအဲ့တော့ဖောင်းတဲ့ပိန်ကဟိုတပီတော့ဟိုဒီအနာပါနာကိုရှုတဲ့အခါမှာပထမတော့တမာတိရအောင်ဝင်လေတိထွက်လေပြီးရှုပါတော့ဗျာနောက်ပိုင်းအဲ့ဒါတမာတိရလာရင်ပြီးတော့မင်းနာလေးကိုဒီထိတာလေး ဖြစ်တယ်ရက်သွားတာလေးပြက်တယ်နောက်ပြန်ထွက်လာပြီးတော့မှထိတာလေးကိုဖြစ်တယ်ရက်သွားတာလေးကိုပြက်တယ်ဆိုပြီးတော့အဲ့လိုဖြစ်ဖြစ်ကိုအဲ့လိုဒီဒီဒီဟိုပမာတိရလာတဲ့ခါမှာတွေ့တော့အဲ့လိုမှတ်ပါတယ်ဗျာအခါလေးကတော့ဒီကောင်ကဖိဖိဖြစ်သွားတယ်ဗျာသူ အဲ့ခါမှာတပီတော့ထင်ရှားတဲ့ဒီအဲဖုံးတဲ့ပိန်နဲ့ကိုတပီတော့မှတ်ပါတယ်ဗျာသူတော့ဖုံးတဲ့ပိန်နဲ့မှာတပီတော့ထင်တာပေါ့ဗျာထင်တာကဒီဟာကဒါပြင်းရပေါ့ဗျာအဲ့တော့ပြင်းရကနေမှာတပီတော့ဝိပဿနာကိုပြောင်းမယ်ဆိုရင်ဒီဒီဒီဒီအဲအဲ Brahma တကယ်မှလည်းဖြစ်ကိုမြင်လို့မှတ်လို့ရှိရင်ဘုဒ္ဓမှာလေမြင်ပါလိမ့်မယ်မြင်ပါလိမ့်မယ်အဲ့တော့ခုနကဟိုဝင်လေထွက်လေမှာဖြစ်ပျက်ဆိုတာကဝင်တဲ့ထဲမှာလည်းဖြစ်ပျက်တွေကအများကြီးရှိပါတယ်ထွက်တဲ့ထဲမှာလည်းဖြစ်ပျက်တွေကအများကြီးရှိပါတယ်အဲ့တော့ဒီဝင်လေဖြစ်ပျက်ထွက်လေဖြစ်ပျက်ဆိုတာကိုကိုဉာဏ်က မီလို့ရလာတယ်ဆိုရင်ဒါဖို့တတ်ပါတယ်။ဉာဏ်ကမမီသေးပဲနဲ့လှုပ်ပြီးတော့မှရှုမယ်ဆိုရင်တော့ဒါကအာမပြည့်နေခင်မှာချုပ်တင်မှတ်တယ်လို့ဖြစ်တတ်တာပေါ့။ဒါကနည်းနည်းလေးသတိထားကြပါနော်။ဉာဏ်အားပြည့်လာလို့ဉာဏ်ကနေပြီးတော့ဝင်လေကိုရှုလိုက်တဲ့အခါမှာဖြစ်ဖြစ်ထင်ရှားလာတယ်။ထွက်လေရှုလိုက်တဲ့အခါမှာ ဖြစ်တဲ့ကအလိုလိုဉာဏ်ရဲ့အောက်မှာထင်ရှားပေါ်လာတယ်ဆိုရင်ဒါသိဖို့တန်ပါတယ်။ခါတလေမှာတွေ့တော့ဒီဝိညာဉ်လေးကိုပဲဝိညာဉ်ကိုဖြစ်တဲ့လူကမတွေ့တော့ဘူး။ဘယ်ဘယ်ဘယ်ဘယ်ဘယ်ဘယ်ပြတ်ဆုံးမှာပြက်ပြက်ပြက်ပြက်ပြက်ပြက်တော့လာပြီပဲ။အဲ့လိုဟိုစိတ်ထဲမှာပေါ့။အဲ့လိုလာတော့ ပြစ်တာပဲဖြစ်တာကိုမြင်တော့ပြစ်တာလေးပဲတွေ့တော့အဲ့လိုကောင်းပါလေမြင်ပါလေအဲ့ဒါကိုများများဖြစ်ဖို့ပြောတာပေါ့နော်ဒီမှာမှန်ဆိုရင်တော့ဒီအနေထားကောင်းတဲ့အနေထားတစ်ခုရှိပါတယ်ဒီမှာကောင်းတဲ့အနေထားရောက်နေတယ်ခုနကအဲ့ဒီလိုဝင်လေထွက်လေကိုအဲ့ဒီလိုရှုနိုင်တယ်ဆိုရင်တော့ဖောက်ပိန်မှုကိုလည်းကိုကရှုနိုင် ပေါင်းပိန်မှုကလည်းဒါလိုက်နဲ့အင်တာလိုက်ပဲပေါ်လာဘူးဟုတ်တယ်ဟုတ်တယ်အဲ့တော့ခုနကပရမတ်မြင်အောင်ဘယ်လိုရှုရမလဲလို့ဆိုတော့ပရမတ်ကမြင်အောင်ရှုလို့မရဘူးမှန်လားလေဟုတ်ရှုရင်ရှုရင်နဲ့မှဉာဏ်အားပြည့်လာရင်ပရမတ်ပေါက်သွားတာဒီလိုဒါအခုချက်ချင်းပရမတ်ကိုမြင်အောင်ရှုလို့မရဘူးခုချက်ချင်းပရမတ်ကိုမြင်အောင်ရှုခိုင်းတာကတော့ လောလောဆယ်စင်ញံဉာဏ်လေးနဲ့ပရမတ်ဘက်ကိုဥလဲပြီးတဲ့သဘောဥလဲပြီးတဲ့သဘောလောက်ပဲလုံနိုင်တာပေါ့တကယ်ပရမတ်ကိုမြင်တာကဉာဏ်ကနေထွန်းပေါက်တာပညာကိုပေါက်ပြီးမြင်တာအဲ့တော့ခုနကိုဥလဲပြီးရမယ်ဆိုရင်1 byte ပုံတူရန်ဓာတ်ကြီးကိုတော့ခွာနိုင်သမျှခွာအတွင်းကသုံးကန်တောင့်တင်လှုပ်ရှားတဲ့သဘောလေးကိုတော့ သိနိုင်တယ်များသိအောင်စူးစိုက်ပြီးတော့ရှုမှတ်ပါဒါသတ္တမလာကြီးဆရာတော်ဘုရားရဲ့စကားနော်ဆရာတော်ကြီးကဒီဝမ်းမိုက်ဖောင်းမှုပိန်မှုကိုပရမတ်မြင်အောင်ရှုဖို့ဆိုရင်ဝမ်းမိုက်ပုံတရံဒရကြီးကိုတော့ခွာနိုင်တယ်များခွာအတွင်းကတွန်းကန်တောင့်တင်းလှုပ်ရှားတဲ့ဝါယောတသဘောလေးကိုသိနိုင်တယ်များသိအောင်စူးစိုက်ပြီးတော့ရှုမှတ်ပါစကလုံးသိကောင်းတယ်နော် ပြန်ပါဗျာပုံသဏ္ဍာန်တွက်ကြီးကိုတော့ခွာနိုင်သမျှခွာပုံသဏ္ဍာန်မပါစေနဲ့မပါစေနဲ့ဆိုရင်ခွာနိုင်မြခွာဆိုအာယုမပြုတ်နဲ့ဒီလိုဆိုလိုတာအာယုမပြုတ်ခိုင်းဘူး1 byte ပုံသဏ္ဍာန်ကိုလည်းအာယုမပြုတ်နဲ့1 byte ဆိုတဲ့နေရာကိုလည်းအာယုမပြုတ်နဲ့နော်1 byte ဆိုတဲ့နာမည်ကိုလည်းအာယုမပြုတ်နဲ့နာမပညာဒေတာပညာသမှုဟပညာ ပေါင်းအစုကြီးဟိုဝမ်မိုက်ပုံစံကြီးအရေးပြားကြီးဘိုက်ခေါက်ကြီးပေါ့လေအဲ့ဒါလေးပုံစံတွေကိုလုံးဝအာရုံမပြုနဲ့နာမည်ကိုလည်းအာရုံမပြုနဲ့ဝမ်မိုက်ဆိုတဲ့နာမည်လည်းအာရုံမပြုနဲ့ပြီးတော့သူ့နေရာကိုလည်းအာရုံမပြုပဲနဲ့တွန်းကန်နေတောင့်တင်းနေလှူရှားနေတိုးနေတယ်အဲတနည်းပေါ့တနည်းမြင်မှာပေါ့နော်တရားနဲ့တရားမြင်မှမတူတချို့ကတိုးတိုးတဲ့သဘောမြင် တချို့ကတော့လွတ်တဲ့သဘောလေးနဲ့တချို့ကတော့တောင့်တင်းတဲ့သဘောလေးနဲ့အဲ့တော့တယောက်နဲ့တယောက်ဘယ်လိုမြင်မလဲဆိုတာတော့ရှုတဲ့ဘဝမူတည်တယ်။ဒါကြောင့်အတွင်းကတွန်းကန်တောင့်တင်းလှုပ်ရှားတဲ့သဘောလေးတွေကိုတော့သိနိုင်သမျှသိအောင်စူးစိုက်၍ရှုမှတ်ပါ။နော်။သိနိုင်သမျှသိအောင်စူးစူးစိုက်စိုက်ဆိုပါတယ်နော်။စူးစိုက်၍ရှုမှတ်ပါ။အဲ့ဒါဆိုပြမဖက်ကို မိမိအသိဉာဏ်ကိုဥလဲ့နေလိုက်တာပရမတ်ပေါက်တဲ့အဆင့်တော့မဟုတ်သေးဘူးပေါ့လေးချက်မှများလာလို့ရှိရင်ဒီနိလာကပရမတ်ပေါက်နိုင်တယ်လို့တလို့ဆိုပါတယ်နောက်တစ်ခုတပည့်တော်ပြည့်စုံဒီဘုံတနည်းတနည်းရေးပြတယ်ဒီစိတ်အာယုကိလေသာဒီကောင်ကတဏှာနဲ့တော့တယ်အဲ့တော့နောက်တစ်ခုကကျင့်တဲ့ခါမှာတတိလို့ဟောတမာတတိတတိလို့ အဲ့တော့ဒီစိတ်နဲ့တတိကအတူတူပဲလားမတူဘူးလားဗျာစိတ်နဲ့တတိနဲ့မတူတခြားစီပဲစိတ်စိတ်တတိဆိုတာစိတ်တတိပေါ့တတိဒီစိတ်တတိဖြစ်တဲ့အတွက်သူကစိတ်နဲ့အတူဖြစ်၍အတူပြတ်တယ်အာယုတစ်ခုတည်းအတူတူယူတယ်အတူတူလှုပ်လှုပ်တယ်တတိတစ်ခုတည်းမဟုတ်ခုနှစ်ခုရှိတယ်ပေါ့နော်ဖာတာဝေဒနာစေဒနာဧကကတာ ဇီဝိတ္တိပဲမနတိကာခုနှစ်ဒီလုံးရှိစိတ်နဲ့အတူတကွအမြဲတမ်းဖြစ်နေတယ်စေတသိက်ခုနှစ်လုံးရှိတယ်အဲဒီထဲမှာတစ်ခါတလေဝေဒနာကစိတ်နဲ့ဝေဒနာဆိုစိတ်မှာအမြဲတမ်းရှိတယ်ဒါကြောင့်မို့ဘုန်းကြီးတို့ခံစားမှုကအမြဲမပြတ်ဖြစ်နေတာပေါ့နော်ပညာလည်းစိတ်မှာအမြဲတမ်းရှိတယ်စေတနာလည်းစိတ်မှာအမြဲတမ်းရှိတယ်ဒါကြောင့်မို့ဟိုကောင်းတာပဲလို့လို့ဆိုတာပဲလို့လို့စိတ်က စိတ်ပါလာလို့စိတ်မပါလာလို့လို့ဆိုတိုက်တွန်းတဲ့သဘောတွေရှိတယ်။ဒီလောကလုံးမှာတင်ညာနဲ့အမြဲတမ်းမှတ်သားနေတယ်ဒီစိတ်မှာအဲ့ဒါတွေကသဘာဝတရားအနေနဲ့စိတ်နဲ့တကွာခုနှလုံးစိတ်တိတ်ခုနှလုံးတူတကွာဖြစ်နေတယ်။တူတကွာဒါကအော်တိုဖြစ်တဲ့သဘာဝတရားဘယ်သူမှလုပ်ထားတာမဟုတ်ဘူး။သူ့ရဲ့သဘာဝတရားကဒီအော်တိုဖြစ်တယ်။အဲ့တော့တတိနဲ့စိတ်နဲ့မတူဘူး။အခုရှိမှတ်နေတာဒီကနေ့တတိဖြစ်နေတာ။ တတိဖြစ်လို့ခုနကအပြက်ပြက်ပြက်နေတယ်မြင်လဲဆိုတတိယမြင်လာတတိရှုမှတ်လို့ပညာကမြင်လာနော်မြင်တာကပညာတတိကတရားမြင်နိုင်စွာရှိအောင်အားဖြစ်ပြီလားပညာဖြစ်သွားမှပညာအရာမြင်တာတမပါတတိပါဠိတာခိုင်းပါတတိအားကောင်းလို့မြင်တာပေါ့နော် ကဲနောက်တယောက်ကခင်ဟင်ဒုက္ခဒီဘယ်တော့ကတော့ဒီအာနာပါနလည်းရှိပါတယ်ဟိုပေါ်ရပေါ်ရဒါပေမဲ့အာနာပါနကျတော့ဒီဘယ်တော့ဒီလီတိုးတာတော်တော်လေးကိုမသိတော်တော်လေးမသိအဲ့ဒါဟောင်းနေပြီ ခင်ရဲ့ဥစားပေးမှတ်ပါတယ်ဗျာအဲ့လိုမှတ်ရင်းနဲ့ကြာလာလို့ရှိရင်ဘယ်မှာဝိတနာရမ်းပေါ့ဗျာအဲ့တော့ဒီတင်မားတွေပါဆိုအဆိုင်ဖေးကြောက်တုံးဖြစ်တာအဲ့တော့ဒီပေါင်ရတဲ့မိရတောက်ဖြစ်တယ်အဲ့တော့ဒီဘက်မှာခံနိုင်တော့ဟိုဆက်ပြီးတော့တိကျပြီးတော့မှတ်ပါတယ်ဗျာမှိုင်းနေမရတော့လို့တအားဆိုးလာပြီဆိုပြီးဒီဘက်က ထပ်ပြေးတဲ့သဘောပေါ့တကယ်တော့ဖောင်းနဲ့ပြန်မှတ်လိုက်တယ်အာယုခဲလိုက်တယ်အဲ့ဒါကိုတကယ်တော့စိတ်ထမှာအပြစ်မကင်းဘူးနော်အပြစ်မကင်းဆိုတာဒါမလုပ်တင်ဘူးလို့ရတော့တာရအဲညီမလေးပေါ့တော့ရပေါ်ရညာပေါ်ရညာပြီးတော့တော့ လဲတောင်ကောင်းပါခေါ်တော့လဲတောင်ကောင်းပါသိခံပြီးရှုမှတ်နေတာတော့မဟုတ်တော့ဘူးအောင့်ခံနေတာမဟုတ်ပါဟမ်သိခံတာလားအောင့်ခံတာအောင့်အောင့်ခံနေဆိုရင်တော့ဒေါသပဲသိခံနေဆိုရင်အဒေါသခေါ်တယ်နော်သိခံတာနဲ့အောင့်ခံတာအောင့်ခံတယ်ဆိုကြတဲ့ကသူကဘာဖြစ်နေလဲ ဒေါသဖြစ်နေအဲ့တော့ဒေါသဖြစ်လို့ခုနဒီဘက်ကပြောသလိုပဲတတိပြောက်နေပြီအဆိုင်ခဲဖြစ်သွားပြီသူကအဆိုင်ခဲတဲ့မိတော်ထားတော့ဆိုတော့ခုနကဟိုဟာကိုရှင်းပြပြီးပြီသူတို့ရှင်းပြတဲ့အတိုင်းဝေဒနာကိုရှုမှတ်မယ်နော်နောက်တစ်ခုကအဲ့ဒီဝေဒနာကိုအဲ့လောက်ပြင်းထန်လာလို့မကြည့်နိုင်တော့ဘဲနဲ့ ကောင်းမှုပင်မှုကိုရှုမှတ်လိုက်တယ်သူ့လေးလူရှုလိုက်တယ်ဆိုသမာဓိဆရာတော်ဘုရားကြီးကမိန့်ထားတဲ့ဟာပဲအဲ့ဒါအပြစ်မဖြစ်ပဲနဲ့နိလအမှန်ဖြစ်တယ်အယံပြင်းထန်နေမရှုတော့နဲ့ဆရာတော်ကြီးကလေအယံပြင်းထန်နေမရှုတော့နဲ့အခြားအာယုံကိုပြောင်းပြီးတော့ရှုပါအဲ့ဒီအချိန်မှာကျတော့ဉာဏ်ပြင်းထန်နေကိုကလည်းဉာဏ်ကမလိုက်နိုင်ဘူးဆိုရင်အဲ့ဒီအချိန်မှာရှုမှတ်မှုပြောက်မှုရှိတော့ဘူးလေ ရှုမှတ်မှုပြောင်းနေပြီခုနကလည်းသိခဏတာမဟုတ်အောင်ခံတာအတင်းအောင်ခံတာအဲ့ဒီလိုဖြစ်နေတာပေါ့အဲ့ဒီလိုသဘောပေါက်ပြီးနားလည်ပြီးတော့မှဒီလိုပြောင်းပြီးရှုတာကမှန်ပါတယ်မမှန်ပါဘူးနော်ချက်ကန်းဆံကိုတိုးသွားတော့မှန်ပါတယ်မနက်ဖြန်ရံတော့ပြည့်လဲမှာပါနော် ညိုညိုဝင်းအချင်းကြီးရှိအချင်းကြီးငင်းလိုက်တာနဲ့တကယ်ကြီးကဟုတ်လိုက်တယ်လိုက်ထုတ်လိုက်တယ်လိုက်ဖြစ်ဒီတော့ဒီမှာလဲခနဲ့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 တရုတ်နဲ့နေတယ်ဆရာอืมတရုတ်နဲ့နေတော့အလုပ်သွားနေတယ်လည်းမနဲ့ညဘက်9နာရီ9နာရီနေတိုင်းမှတယ်ဆရာအဲ့တော့2015ကျတော့ဒီမှာအဲ့အဲ့ဒီဟာစောက်ဖြစ်တာဒီဘက်ကပို့လိုက်ပို့လိုက်ဒီလိုက်တော့လိုက်ဒီလိုက်တော့လိုက်ဒီမှာတော့ဒီအားအောင်လို့ဖြစ်တယ်ဒီအားအောင်လို့လုံးလုံးလုံးလုံးဖြစ်ညအိမ်နဲ့အိမ်ကိုကြောအဲ့ဒီကလှုပ်လိုက်တော့ပေါ်နေလုံးလုံးလုံးလုံးကတန်ပြေးချ အဲဒီစင်းနဲ့ယူလိုက်ကိုပြင်ပြန်တော့တယောက်တည်းမဟုတ်ဘူးမြောက်ဖြစ်တော့ဒေါ်လာတွေဖြစ်ပြတာကိုပြောက်သွားတယ်ဖြစ်အစားပြန်လို့လာဖြစ်အခုတော့အဲဒီဒီနေ့တော့ကုန်တာတော့ရှိတော့မဲ့ပြတိတ်တိတ်ကတော့အဲ့ဒါကတော့ဟိုတင်နိုင်တော့မထားဘူးဒါပေမဲ့ဟို2019ကရက်တိတ်ပြန်လို့ရက်တိတ်ဆရာရဲ့မှာတော့ပါစထားမှုတယ်ဆရာရဲ့အဲ့ဒီနှလုံးကုန်တာပါခိုင်းတယ်နှလုံးကုန်တာပါပြီးတော့ဒီဖြစ်တဲ့ကိုကောင်းအောင်မြင်လို့ရှိရင် ဟိုဟိုမှခိုင်းတယ်ပြက်တယ်ပြက်တယ်မှတယ်တော့ဒုက္ခဒုက္ခဒီမဲ့ဒုက္ခမှတယ်ဗျာဒုက္ခမှရမယ်ဆရာရဲ့အရင်ပြင်တာမှလို့ရှိနှိမ့်ဆက်နေတယ်လို့မှခိုင်းတယ်ဗျာဒီမဲ့တော့ကနာတော်ကြီးဘုံလေးရောမြင်တယ်ဗျာဒါပေမဲ့အဲ့ဒါပျောက်တော့မှပျောက်သွားပြီတစ်ခါကြီးကျတော့မတွေ့ဘူးဗျာကနာမကြည့်နေချင်ဖြစ်ပါတယ်ဗျာဒီမဲ့တော့ဘာလို့မှမသိဆက်တော့လို့မကြည့်သေးဘူးဆိုတော့ဘုန်းကြီးကကြည့်ကြည့်တယ်မှဘယ်လိုမြင်လဲ ဘုန်းကြီးကဘုန်းကြီးကျတော့ဘယ်နာကြည့်မှာပြရှင်းပြရတဲ့နေပါလေပြဟမ်ဒီဘက်တော့မရသေးဘူးပြအမုံကြီးဖြစ်မှာပါမဖြစ်သေးဘူးပြမဖြစ်သေးဘူးဖြစ်သေးဘူးပြအဲ့ဒါကြီးဖြစ်ဖြစ်နေတာလားပြအမ်တကယ်ဖြစ်ပြမြင်နေဆိုရင်တော့ခုနကလိုမျိုးနေရောက်နေဒေါသမဖြစ်တော့ဘူးလေဒေါသဖြစ်နေပြဒေါသဖြစ်နေဖြစ်ဖြစ် မဟုတ်တော့ဘူးဖြစ်ပြက်လို့မြင်သွားပြီဆိုတော့ तू ကယုံနံကိုကြော်ပြီးတော့ဖြစ်ပြက်ကမြင်ရတာကိုဟုတ်တယ်ပေါ့လားယုံဖြစ်ပြက်နံဖြစ်ပြက်ခုနအာယုံရဲ့ဖြစ်ပြက်အာရမဏိကရဲ့ဖြစ်ပြက်ကိုမြင်ရတာဖြစ်တဲ့အတွက်ဖြစ်ပြက်မြင်တယ်ဆိုရင်သူ့ကိုပုဂ္ဂိုလ်တ attva အနေနဲ့သိပြီးတော့နှလုံးမသွင်းတော့တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ဒေါသမဖြစ်တော့ပေါ့နော် ဒေါသအာတကယ်ဖြစ်တဲ့မြင်ပြီဆိုဒေါသအာတော်တော်နေသွားပြီဖြစ်တောင်မှအရင်တော့မဖြစ်ဘူးခုမှဖြစ်တယ်ဆိုရင်တော့အဲအာယုံကကိမ့်ပြီခန္ဓာကလည်းကိမ့်သွားတယ်ဒီမိုင်းရဒီနေ့ယောဂီတွေနမူနာပြလိုက်တာပေါ့အဲဘုန်းကြီးဟောတဲ့အာယုံကိမ့်ခန္ဓာကိမ့်ဆိုတော့ငါမအစစ်ဟဲ့ ရေရေရှင်းပြမနာဘောလာရနောက်ပေါ်တာပဲလို့ဘာသာဖြစ်တယ်ဆိုရေရေဖြစ်တာလေဟုတ်ပါပြီဗျာအဲ့ဒီဒေါသကိုရှုမှတ်ဖို့ပို့ပြီးအရေးကြီးတာတင်ပါဗျာဟိုအခြေခံကရှိနေပြီလေအခြေခံကရှိနေတဲ့အခါကျတော့ရှုတတ်မှတ်တတ်လည်းရှိနေပြီဆိုတော့ဟိုဒီဒေါသဖြစ်တာတွေဟာက အပြင်ကဖြစ်တဲ့ဒေါသရှိတယ်။တရားထိုင်ရင်လည်းဖြစ်တဲ့ဒေါသရှိတယ်။ယောဂီတွေကတရားထိုင်ဒေါသမဖြစ်ဘူးလို့ထင်နေတာ။ယောဂီမှာဖြစ်တဲ့ဒေါသတွေအများကြီးလေ။ဟုတ်တယ်မဟုတ်လား။ဟိုကပေါ်မကြိုက်တာပေါ်မကြိုက်ဟိုလိုမြင်တာမကြိုက်ဒီလိုမြင်တာမကြိုက် ကိုဖြစ်ချင်တိုင်းတရားကိုဖြစ်စေချင်တယ်။ဘာလို့လဲဆိုအတ္တလောင်ကိုနေတော့ယောဂီတွေမှာကလည်းယောဂီမှာဖြစ်တဲ့ဒေါသတွေအများကြီး ဒါပေမဲ့ယောဂီတွေအပြင်ကဒေါသလို့ဒါဒေါသလို့သူကသိတာကိုယ်မှာယောဂီမှာဖြစ်တဲ့ဒေါသကိုကြတော့ဒေါသလို့မမြင်ဘူးလေအမှန်ယောဂီမှာဖြစ်နေတဲ့ဒေါသကိုလည်းမြင်မှတရားတိုးတက်မှုရှိပါယောဂီမှာဖြစ်နေတဲ့ဒေါသကလည်းတိမ်မွေ့တာပေါ့မမြင်ဘူးအပြင်မှာဖြစ်တဲ့ယောဂဒေါသတော့ဆဲကြဆူကြကျင်းကြမောင်းကြဆိုတော့ထင်လွင်မြင်လွယ်တာပေါ့နော် အဲ့တော့ယောဂီမှာဖြစ်တဲ့ဒေါသကထိုင်ရင်ဒေါသဖြစ်နေတယ်ဒီမှာ၃ယောက်ရှိတယ်ဟုတ်တယ်မလားသူတို့ပြောတဲ့ဝေဒနာကိုရှုမှတ်တယ်ဆိုပေမဲ့တကယ်ကြတော့ဘာဖြစ်နေတာလဲဒေါသဖြစ်နေတာမဟုတ်လားနော်အဲ့တော့ဒေါသကိုမှတ်ပါသာဒေါသမှာစိတ်တံသာဒေါသစိတ်တံတိပါဇာနာတိဒေါသဖြစ်နေရင်ဒေါသဖြစ်နေကြောင်းသိအောင်တတိပညာဖြင့်ရှုမှတ်ပါ မြတ်စွာဘုရားဟောတာလေသဘောပေါက်နေတော့အခြေခံအလုံးကောင်းပါလေအဲ့လိုပြတ်သွားတယ်ဆိုတာကတော့အာခုနလိုနှလုံးခုန်တဲ့ဟာကိုရှုမှတ်တဲ့ပုဂ္ဂိုလ်တွေကအယံတတိထားလာပါတယ်သူကအဲ့ဒီနှလုံးခုန်တာကိုရှုမှတ်တဲ့ပုဂ္ဂိုလ်တွေကဆရာသမားနဲ့ကင်းပြီးတော့မရှုမှတ်တာပို့ပြီးတော့ကောင်းတာပေါ့နော်အာဆရာသမားနဲ့အမြဲတမ်းထိတွေ့နေဖို့ပို့ပြီးတော့လိုအပ်တယ် ဘာလို့လဲဆိုတော့မရှုတတ်ဘူးဆိုရင်ခုနပြဿနာတွေတက်တက်တာပေါ့အမြဲတမ်းဟိုထင်ရှားပြီးတော့ညအိပ်လို့မရတဲ့ပြဿနာတွေဖြစ်တတ်တယ်ဆရာသမားနဲ့အမြဲတမ်းထိတွေ့ပြီးတော့မှရှုဖို့လိုအပ်တယ်ဆရာသမားနဲ့အမြဲတမ်းထိတွေ့တယ်ဆိုရင် လူချင်းမထိတွေ့နိုင်တော့မှတယ်လီဖုန်းနဲ့ပေါ့ဖုန်းနဲ့ဆက်ပြီးတော့ဘယ်လိုရှုရမလဲဆိုတာမျိုးကိုဆရာသမားနဲ့အမြဲတမ်းထိတွေ့မှပို့ပြီးတော့ဆင်ပြေတယ် အဲ့ဒါဆရာသမားနဲ့ကင်းကွာလို့မရတဲ့ရှုမှတ်နည်းတစ်ခုအဲ့ဒါလေးတော့ပေါ့ပါနော်ဟုတ်ပါပြီဗျာတခြားပါမေးချင်သေးတာရှင်ရကောင်းလေးတက်လို့ရှိရင်တရားတိုင်နေရရတယ်ဒီလိုဖြစ်ပါခေါ်ပါတယ်သတ်တဲ့ခေါ်ပါတယ်အဲ့ဒါတော့ကောင်းပါပဲကောင်းတယ်အဲ့လိုအရောဖြစ်တတ်တယ်ဒါသမာဓိအာကောင်းရှုမှတ်မှုအာကောင်းမှဖြစ်တာလေအဲ့ဒါအိတ်နေတယ်ဖြစ် အဲ့ဒီစစ်တာမဆိုင်တရားမှန်ရင်လည်းဖြစ်တယ်နော်ဖြစ်တယ်ဆိုရှင်းမလို့ကောင်းမှပါဖြစ်တာအဲအဲ့ဒီဖြစ်တတ်တဲ့သဘာဝကတမာတိအားကြောင့်ဖြစ်တာဉာဏ်စဉ်တချို့ရောက်နေတာလည်းပါပေါ့နောက်တော့အဲ့ဒါလေးရှင်းပြပါအဲ့ဒါလေးကိုဖြစ်လာခဲ့တော့တရားရောက်ကနောက်ကနေတွန်းလိုက်တယ် ရှေ့ကနေဆောင့်ဆွဲလိုက်တယ်လို့ပဲရှေ့ဟန်လက်ဟန်ပြတ်သွားတတ်တယ်ပြတ်သွားတတ်တော့အော်ငါတို့တရားတွေပြတ်ပြီးတချို့ကတချို့လူမိုင်းတွေကပါပြောလို့ဆိုတပည့်တော်ဟူတရားထိုင်တဲ့အခါမှာအပန်းနှောက်ရှက်တယ်ထင်နေတရားကြောင့်ဖြစ်တယ်လို့မထင်ပဲနဲ့အော်ဒီကအဆောင်လျှောက်တရားမကြိုက်ဘူးလားမသိဘူးတပည့်တော်လာပြီးတော့မှနောက်ရှက်နေတယ်တရားမထိုင်ရတော့ဆိုပြန်သွားတယ်လို့ရှိတယ်နော်အဲ့တော့ အဲ့လိုမျိုးဖြစ်လာခဲ့လို့ရှိရင်ဒီဥစ္စာဘာမှစိတ်ထဲမှာမထားပါနဲ့ရှုစရာရှိတာဆက်ပြီးတော့ရှုမှတ်ပါတမာတိအားကြောင့်လည်းဖြစ်တတ်ပါတယ်ပုပ္ပိကပီတိဆိုရယ်တရားမှတ်ရင်လည်းပီတိဖြစ်ရင်လည်းထူးထူးဆန်းဆန်းဖြစ်တာရှိပါတယ်နော်မထင်ရတဲ့ဟာရှိတာပေါ့တချို့ဆိုရင်ဖားခုန်တယ်လို့မျိုးရှေ့ရောက်လာတာရှိတယ်။ဒါမျိုးတွေတော်တော်ထူးထူးဆန်းဆန်းနေအများကြီးရှိပါတယ် အဲ့ဒါကြောင့်မလို့တရားမှတ်တယ်ဆိုရင်တချို့ထူးဆန်းတဲ့အရာတွေဖြစ်လာရင်ဆရာသမားနဲ့တေချာမေးဖို့လိုတယ်ဆရာသမားကိပြီးတော့လုပ်လို့မဖြစ်ဘူးတော့ခုနဟာမျိုးဖြစ်နိုင်တော့ဘာပြဿနာမှမရှိဘူးဖြစ်ပြီးရင်တော့ကိုရှုနေတိုင်းဆက်ပြီးတော့ရှိပါသတိထားကြည့်မယ်ဆိုရင်အဲ့ဒီဟာရှုမှတ်လို့သိကောင်းတဲ့အချိန်ကမှဖြစ်တတ်တာနော်ရှုမှတ်လို့မကောင်းရင်မဖြစ်ဘူးကဲရပြီနော် အဲအားလုံးရစင်နဲ့မေတ္တာပို့တာရစေမျက်နာလေးအာလုံး